ဒီနေ့ဝါဆိုလာခြင်းနေ့ဝါဆိုလာခြင်းနေ့မှာဒီလိုနေ့လေတဏှာကြီးခွဲကနေပြီးတော့၃နာရီတိုင်အောင်တဏှာကြီးခွဲကြာဟောတဲ့တရားဟောတဲ့အချိန်မှာဩဝါဒစရိယဆရာတော်ဘုရားကြီးဟောလေးရှိပါတယ်။ကျန်တဲ့လက်ွယ်နေ့ဥပုံနေ့တွေမှာတော့ကြောက်တန်းဆရာတော်ဟောခဲ့ပါတယ်။ကျန်တဲ့ရှိရဲ့ လာသန်းရှိရလာစုရှိရဒီမှာတော့ဝန်ဆောင်အရှင်မြတ်တွေကအလဲကြဟောကြပါတယ်ဒီကနေ့လာပြည့်ညဖြစ်တဲ့အတွက်ဘုဒ္ဓတွေတရားနာပိဋကတွေများတော့ဆရာတော်ကြီးချီးမြှောက်လိုက်မယ်လို့ဒီလိုပဲယုံကြည်ယူစမိခဲ့ပါတယ်ဆရာတော်ကြီးကထိုင်ခရီးစဉ်သူမသွားခင်ကပြောတယ်သူကဒီဝါစုလာပြည့်နေ့မိခြင်းလဲမိမယ် ဝါစုလာပြီးနေ့မရောက်နိုင်ပဲနဲ့ဝါစုလာပြီးကျော်တရက်နေ့မှလည်းရောက်ချင်ရောက်မယ်ဒီလိုမင်းရှိတယ်သူကဝါစုလာပြီးနေ့ရောက်တဲ့ခါမှာတော့လာပြီးနေ့ရောက်လို့ရှိရင်လည်းပဲညနေပိုင်းလည်းရောက်ချင်ရောက်မယ်မနေ့ပိုင်းလည်းရောက်ချင်ရောက်မယ်တဲ့ဒီလိုဆရာတော်ကြီးကနှစ်ခွပြောပါတယ်နှစ်ခွပြောတဲ့အခါရောက်တော့ဒါလည်းမကသူကအဲ့ဒီခကြီးကြွကနေရောက်တော့တရားဟောဖို့သူက ခုတရားဟောရမယ်တဲ့ခုတရားဟောတဲ့ပုဂ္ဂိုလ်တရားဟောရမယ်လို့သူကပြောတယ်ပြောတဲ့အခါရောက်တော့ဒီတစ်ခါရောက်တော့တဲ့ကျမ်းမာရေးအကြောင်းပြပြီးတော့တဲ့တရားဟောဖို့မရှောင်ပါနဲ့တဲ့ခါတိုင်းကတော့သူကရှောင်တယ်ဆိုတဲ့အဓိပ္ပာယ်ပေါ့လေအဲ့ဒီအဓိပ္ပာယ်နဲ့သူကမရှောင်ပါနဲ့တဲ့ဟောပါတဲ့တဏှာကြီးကိုဟောနိုင်မှာမလားတဲ့အဲ့လိုလဲမင်းရှိပါတယ်အဲ့လိုမင်းရှိတော့ ရာတော်ကြီးပြောထားတာကသူကလာပြည့်နေ့မနေ့ပိုင်းလည်းရောက်နိုင်တယ်ညနေပိုင်းလည်းရောက်နိုင်တယ်လို့ဒီလိုပြောတော့စိတ်ထဲကတော့တန်တမိတာပေါ့လေဆရာတော်ကြီးညနေပိုင်းမရောက်ပါစေနဲ့မနေ့ပိုင်းရောက်ပါစေဒီလိုစိတ်ထဲတန်တတန်တတာကလည်းဆရာတော်ကြီးမနေ့ပိုင်းရောက်လို့ရှိရင်တော့ဒီနေ့လည်းပိုင်းတရားနေ့လည်းပိုင်းဒီချိန်မှာဟောမယ့်တရားကိုဆရာတော်ကြီးချင်းမြင်မှာပဲအဲအဲ့လိုတွေးပြီးတော့ညှော်လင့်မိတာပေါ့ တကယ်ရောက်လာတော့သူကမဟုတ်ဘူးမနည်းကဆိုတော့ဝါစုလာဆန်း14ရက်နေ့ရောက်လာတာပေါ့ရောက်လာတဲ့အခါရောက်တော့14ရက်နေ့တော့ရောက်ပြီဒီရင်တော့ကတော့မနေ့ပိုင်းကြွမလို့လို့ညနေပိုင်းကြွမလို့လို့ဒါပြည့်နေ့အဲ့ဒီလိုနဲ့မတင်မကြမျောလင်းရတာပေါ့အခုရောက်တော့သူက14ရက်နေ့ရောက်လာပြီဆိုတော့ဒါအေးအေးဆေးဆေးပေါ့ဒီလိုလဲတွေးမိတယ်ဆရာတော်ကြီးက ဒီကနေ့လာပြည့်နေလည်းဖြစ်တယ်သူဟောနေကြနေလည်းဖြစ်တယ်နောက်ပြီးတော့ဒီပခီကနေပြီးတော့ဆရာတော်ကြီးပြန်ကြွလာလို့ရှိရင်ဟိုးအရင်အရင်ဒီပခီကပြန်ကြွလာတဲ့အခါမှာဆိုရင်လုံးလေးလုံးထရှိတဲ့အလေးထားလေးတစ်ခုမဟာစီသာသနာရေးတာတွေကစပြီးတော့ဒီရွှေတန်ခုသာသနာရေးတာတိုက်အောင်ဆရာတော်ကြီးလုံးလေးလုံးထရှိတဲ့အလေးထားလေးတစ်ခုရှိတာကိုအဲ့ဒီအလေးထားလေးကပါလဲဆိုတော့ သူပြပကြီးရပြန်ကြွလာပြီဆိုလို့ရှိရင်ပြပမှာသူဆောင်ရွက်ခဲ့ရတဲ့သာသနာလုပ်ငန်းအခြေအနေတွေပြန်လဲပြီးတော့အမိန့်ရှိတတ်ပါတယ်။နောက်ပြီးတော့အဲ့ဒီသာသနာရေးရာကိစ္စတွေဆောင်ရွက်ခဲ့ရတဲ့ကုသိုလ်အဝဝရဲ့အဖို့ဘာကကိုလည်းတရားနာပိဋကတ်တွေကိုပြန်ပြီးတော့မျှဝေပေးလေရှိ။အဲ့ဒီတော့ဒီကနေ့ လာစီနေ့မှာဆရာတော်ကြီးနေ့လယ်ပိုင်းတရားဟောမှာပဲလို့သိကြဖို့သိခဲ့ရတော့မျှော်လင့်မိတာပေါ့ဒါပေမဲ့ဆရာတော်ကြီးကမဟုတ်ပြန်ဘူးမျှော်လင့်တဲ့အတိုင်းမဟုတ်ပြန်ဘူးသူကအဲမနေ့ပိုင်းဆရာတော်ကြီးဟောမယ်တဲ့နေ့လယ်ပိုင်းရောက်တော့ဥဒမိကပဲဟောပါတဲ့အဲအဲ့ဒီလိုပြောပြန်တော့စိတ်ထဲကမျှော်လင့်တယ်လို့မဖြစ်ရဘူးအတတ်နိုင်ဆုံးကတော့စိတ်ထဲကမဟောချင်ဘူးပေါ့လေ မောရမှုဆိုတာလည်းပဲဟောမှာဆရာတော်ကြီးကိုယ်တိုင်လည်းနားလည်ပါတယ်ဟောမှာဝန်လေးတယ်ဆိုတာသူသဘောပေါက်ပါတယ်ဆရာတော်ကြီးကိုယ်တိုင်လည်းအမေရှိတယ်ဝန်လေးမယ်ဆိုတာသိပါတယ်တဲ့အဲ့တော့တန်းနိုင်ဆုံးတော့မဟောရင်မဟုတ်မောရမှုဆိုတာဟိုစာချပေးရတဲ့တောင်းရှိပါတယ်စာချပေးတဲ့တောင်းကသူကမူလာရအငေရလတ္တကြီးရန်ဓမ္မသရိယာကျမ်းဆိုပြီးတော့သူအတန်းနေသုံးတာကို အဲ့ဒီအတန်းဆုံးမှာချပြရတဲ့တန်းတန်းမှာလည်းဘာသာရပ်တွေကများပါတယ်အဲ့ဒီဘာသာရပ်တွေအတန်းဆုံးတွေမှာနိုင်နိုင်နင်းနင်းလေးနဲ့ဆောင်ရွက်ပေးနေတာကတစ်ချောင်းပေါ့လေဒါတွေကိုနိုင်နိုင်နင်းနင်းနဲ့ဆောင်ရွက်တဲ့အခါမှာရောက်တော့ဒီဘက်မှာသိပြီးတော့လက်နိုင်တဲ့အခြေအနေမရှိဘူးပေါ့ဟောရမှာကတော့တဏှာကြီးွဲဟောရမှာလေတဏှာကြီးွဲဆိုတော့တဏှာကြီးွဲပြအောင်လို့ဆော့ပြောရမှာပဲကျမ်းနာမင်းသားတဲ့ အဲတရားဟောဖို့ဝင်လေးတယ်ပေါ့လေဝင်လေးတဲ့ဝင်လေးပေမဲ့ဆရာတော်ဘုရားရဲ့အမိန့်ကိုဥထိပ်ရတန့်ဆင်ပြီးတော့ဒီကနေ့ကြိုးစားပြောရမှာပေါ့ဒီကနေ့ကဝါစုလပြည့်နေ့ဖြစ်တယ်ဝါစုလပြည့်နေ့မှာမြတ်စွာဘုရားကသူဘုရားဖြစ်ပြီးအစဥဆုံးစပြီးတော့တရားဟောပါတယ်အစဥဆုံးတရားစဟောတယ်အဲ့ဒီအစဥဆုံးစဟောတဲ့တရားကဘာတရားလဲဆိုသူအဟူဆုံးဟောတဲ့တရားက တရားနာပိသတိဘာတရားလို့ကြားဖို့ကြလဲဟောဓမ္မစကြာတရားသူတို့ကပုဒ္ဒရှိတာပဲဟုတ်ပြီအဲ့ဒီဓမ္မစကြာတရားကိုမြတ်စွာဘုရားကဘယ်နေရာမှာဟောတာလဲတော့မိဂရာအောင်ဆိုဘယ်မြို့မှာရှိတာမိဂရာအောင်ကဗာမြို့ဗာရာဏသီမြို့ဟုတ်ပါတယ်ဗာရာဏသီမြို့မိဂရာအောင်တော်ကြီးထဲမှာတဲ့မြတ်စွာဘုရားက အစအဦးဆုံးသူဘုရားဖြစ်ပြီးတရားဟောတယ်တဲ့အဲ့ဒီတရားဟောတဲ့တရားကသမစัจ जा တရားနာတဲ့တရားနာပိဿတရားဘယ်သူတွေတော့ဟောမစ္စဝဂီ5ဦးပင်စဆိုတာက5ဝက်ကဆိုတာအစု9ရောက်အုပ်စုတဲ့9ရောက်အုပ်စုထဲမှာပါဝင်တဲ့ပုဂ္ဂိုလ်9ရောက်ပေါ့လေအဲ့ဒီ9ရောက်တည်းကဘယ်သူတွေတော့ပြောပါဦးတန်ဃာတော်တွေကပြောနိုင်မှာပါ နံပါတ်1ကဘာလို့လဲနံပါတ်2ကနံပါတ်3ကနံပါတ်4ကမဟာနံနံပါတ်5ကအတ္တစီကဲပြန်ပြောပြမယ်တရားနာပရိသတ်တွေသိချာမှတ်နံပါတ်1ကကွန်းတင်ညာတဲ့နံပါတ်2ကဝပ္ပတဲ့ကွန်းတင်ညာဝပ္ပနံပါတ်3ကဗတ္တိယနံပါတ်4ကမဟာနံနံပါတ်5က အတ္တစီတဲ့အဲ့ဒီငါးငါးဥကိုပင်စဝဲကြီးပင်စဝဲကြီးလို့ဗမာတွေကခေါ်နေကြတရားနာပိဋက9ရောက်တယ်ဆိုတော့ဘုရားဟောတာ တော်တော်အားရှိမှာပဲတရားနာပိဋကဒါပဲလားကုန်ပြီလားဆိုတာသီရိနာသေးတော့ဟောနတ္တိဇမာရိနာသေးတယ်ဟုတ်တယ်နတ္တိကဘလောက်များတော့ဇမာရိကဟောဘလောက်များတော့ဒါတွေကတော့မမြင်နိုင်တော့မသိဘူးပေါ့ဒါပေမဲ့သူတို့စာပေမှတ်တမ်းတွေကတင်ထားတယ် ဒီအဦးဆုံးဟောကြားတဲ့ဓမ္မစကြာတရားကိုနာကြားပြီးတော့တဲ့မြမာတွေက38ကတိတောင်မှတရားဥရကြတယ်38ကတိဆိုတော်တော်များတာပဲသူတို့သူတို့ဘယ်လိုများမှတ်တမ်းနေသင်ထားကြတယ်တော့မပြောတတ်ဘူးဘယ်လိုရည်တွက်တယ်တော့မပြောတတ်ဘူး38ကတိအများကြီးပဲအဲနောက်ပြီးတော့နတ်တွေကတော့ဘယ်လောက်ရှိတုံးဆိုတော့မရည်မတွက်နိုင်အောင် များတယ်တရားနာပရိသတ်တွေ ဒါတော့မမြင်ရတဲ့ပြိတ္တတွေပေါ့လေတာမန်လူရဲ့မျက်စိနဲ့မမြင်နိုင်တဲ့ပြိတ္တတွေတရားလူဒီတရားကိုဓမ္မစကြာတရားကိုနာရပြီးတော့တရားလူတွေရသွားကြတဲ့ပုဂ္ဂိုလ်ညာလည်းပဲဇမာရီတွေက18ကြိမ်ရှိတယ်တဲ့နတ်တွေကလည်းပဲမရေမတွက်နိုင်အောင်များပါတယ်တဲ့ဒီတရားဥကိုနာကြံပြီးတော့တရားဥရသွားကြတဲ့ပုဂ္ဂိုလ်တွေကလူတွေကတော့ဘသူရတော့ခုနငါးဥတွေကဘသူရတယ်ထင်လဲ တပါးတည်းရတာပေါ့နော်တပါးတည်းပဲရအဲ့ဒီတရားကိုဘယ်နေရာဟောတယ်ဆိုတာလည်းသိပြီဘသူတွေကိုဟောတယ်ဆိုတာလည်းသိပြီဘယ်နေ့မှဟောတယ်ဆိုတာတော့ဒီနေ့မှဟောတာပေါ့ဒီနေ့ဘယ်အချိန်မှဟောတယ်လဲဆိုတော့ဘယ်လိုကြားဦးကြလဲမသိလို့ရှင်ဟိုဓမ္မယုံအထက်တက်ကိုတက်ကြည့်လိုက်ဟုတ်လားဓမ္မယုံအထက်တက်တက်ကြည့်လို့ရှင်ဟိုမှာဘုရားရဲ့ရုပ်ပုံတော့မဖူးရဘူးလားဖူးရတဲ့အခါမှာနောက်မှဘာတွေတွေ့လဲ ဩနေနဲ့လားနဲ့ပြီးတယ်အဲ့ဒါဘာပုံလဲဒါဆိုရင်တော့ဓမ္မစကြာဟောတဲ့ပုံမြတ်စွာဘုရားဟောတာကတဲ့ညက်နေပေါ့လေနေဝင်္ကာကြီးအချိန်နေကြီးကလည်းနေရဲနေရဝင်္ကာကြီးအချိန်နဲ့နေလုံးကြီးကလည်းနေနေရဲရဲရှိနေတော့အရှိလောကရကနေပြီးတော့လာမင်းကြီးကလည်းဝါဝါဝင်းဝင်းနဲ့သူကနေပြီးတော့ စပြီးတော့အရှိတော်လောကရကနေပြီးတော့ပေါ်နေပြီနေမင်းကြီးကလည်းပေါ်နေပြီလာမင်းကြီးကလည်းပေါ်နေပြီအဲ့ဒီအချိန်လေးမှာမြတ်စွာဘုရားဓမ္မစကြာတရားတော်ကိုစပြီးတော့တဲ့သင်ဆိုရက်ဒီငါးဦးအမှုရှိတဲ့နတ်သမားတွေမြတ်စွာဘုရားဟောတော်မူပါတယ်တဲ့အဲ့ဒီတရားမဟောခင်မြတ်စွာဘုရားကသူကသူဘုရားဖြစ်တာကတဆုံလားပြီဗုဒ္ဓနေဆိုတဲ့အတိုင်းပဲသူဘုရားဖြစ်တယ်ဘုရားဖြစ်ပြီးတော့ခုနှစ်နေရာ ခုနှစ်ဌာနမှာတတ္တဌာနလို့ပမာရိယခေါ်နေကြတယ်တတ္တဆိုတာခွန်းဌာနဆိုတာနေရာနေရာခုနှစ်ခုမှာမြတ်စွာဘုရားကတဏီယာတဏီယာမှာခုနှစ်ရက်စီခုနှစ်ရက်စီသတင်းသုံးခဲ့တယ်တဲ့အဲ့ဒီလိုသတင်းသုံးတာကဘာတွေလုပ်နေတာလဲဆိုတော့သူရရှိထားတဲ့ရဟတ္တကိုချမ်းသာကိုခံစားပါတယ်တဲ့နိဗ္ဗာန်ကိုအာယုံပြုပြီးတော့သူနေတယ်နိဗ္ဗာန်ကိုလည်းအာယုံပြုတယ်တချို့နေရာတွေရောက်တော့သူက တရားတော်တွေပြန်ဆင်ရင်ပြီးတော့နေတယ်ခုနှစ်နေရာမှာခုနှစ်ရက်စီဆိုတော့ခုခုနှစ်လေး49ရက်သူနေတယ်အဲ့ဒီနေအားဖြင့်အဲ့ဒီလိုနေပြီးလို့ရက်90မြောက်ရောက်တဲ့အခါရောက်တော့အစပါလညောင်ပင်ဆိုတာရှိတယ်အဲ့ဒီညောင်ပင် အောက်မှာသူပြန်လာတယ်ပေါ့လေပြန်လာပြီးတော့သူကဆင်းခြင်းတယ်ဆင်ញင်တဲ့အခါတော့ဘလို့ဆင်ញင်တယ်လဲသူကတရားတွေကတော့ရပြီးပြီဘုရားကလည်းဖြစ်ပြီးပြီ သူသိထားတဲ့တရားတွေကိုသူကပြန်ပြောခြင်းနဲ့ဟောခြင်းနဲ့သူသိတယ်လို့သိစေခြင်းနဲ့ဒီတော့လောကကြီးမှာသူကကြည်ရပြီငါဟောမယ့်တရားကိုဘယ်လိုပုံကိုယ်တွေသိနိုင်တယ်လဲသူအသာဆုံးစဉ်းစားကြည့်စဉ်းစားကြည့်တဲ့အခါတော့သူဒီလိုဘုရားမဖြစ်ခင်ကသူတရားဆရာဖွေခဲ့တဲ့အခါမှာဆရာအဖြစ်နဲ့ချင်းကပ်ခဲ့ရတဲ့အာလာရယတိဆိုတာရှိအဲဒီအာလာရအာလာရယတိဟာ အမတန်မှဉာဏ်ထက်တဲ့ပုဂ္ဂိုလ်အမတန်မှထက်မြက်တဲ့ပုဂ္ဂိုလ်အမတန်မှပညာရှိတဲ့ပုဂ္ဂိုလ်ကိလေသာမျိုးတွေကလည်းပဲနှစ်ပေါင်းလပေါင်းများစွာသူကကင်းကွာပြီးတော့နေတဲ့ပုဂ္ဂိုလ်ပဲသူကစဉ်းစားတယ်အဲ့ဒီတော့ငါငါတရားစပြီးဟောမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်မျိုးကငါစပြီးဟောမှဖြစ်မယ်အဲ့ဒီလိုဟောလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကတရားကိုမြင်မြင်ရမှသိကြတယ်လို့မြတ်စွာဘုရားစဉ်းစားတဲ့အဲ့ဒီလိုစဉ်းစားတဲ့အခါရောက်တော့ တစ်ချိန်လုံးကသူ့ဆရာပဲမြတ်စွာဘုရားရဲ့ဆရာလောကီဇံတရားတွေကိုအဲ့ဒီအာလာရယတိကြီးတွေမှာနီးခံပြီးတော့သူတရားအားထုတ်ခဲ့တယ်။ဇံတရားတွေဘယ်လောက်ထိရတော့တမပတ်၈ပါးရှိတဲ့အထက်ကတမပတ်9ပါးအဲ့ဒီအာလာရယတိကြီးတွေမှာသူရခဲ့။နောက်တော့အဲ့ဒီတမပတ်တရားတွေဟာလည်းပဲဒါနိဗ္ဗာန်ရအောင်တရားမဟုတ်သေးဘူးဆိုပြီးတော့အဲ့ဒီလမ်းစဉ်ကိုစွန့်ပြီးတော့သူနောက်တနေရာကြောင်းလာပေါ့လေ။အဲ့ဒီမှာသူအာလာရယတိကြီးကိုငါအစားဆုံးဟောမယ်လို့သူဒီလို စိတ်ကူးလိုက်တာပေါ့စိတ်ကူးလိုက်တဲ့အချိန်ခါမှာမြတ်စွာဘုရားရဲ့စိတ်အကြံကိုသိလို့နတ်တယောက်ကနေလာလျှောက်တယ်မြတ်စွာဘုရားမြတ်စွာဘုရားတရားစပြီးဟောဖို့စိတ်ကူးတဲ့အာလာရယတိကြီးကဆုံးသွားတာသေသွားတာသူခုနှစ်ရက်တောင်ရှိသွားပြီဘုရားလို့အဲ့ဒီလိုလာလျှောက်တယ်တဲ့လာလျှောက်တဲ့အခါတော့မြတ်စွာဘုရားကလည်းသူ့ရဲ့ဉာဏ်တော်နဲ့စဉ်းစားဆင်ခြင်ကြည့်လိုက်တဲ့အခါဟုတ်တယ်ဒီနတ်ပြောတာမှန်တယ်ဟုတ်ပြီသေသွားပြီအဲ့ဒီတော့မြတ်စွာဘုရားစဉ်းစားတယ် ဟိုဒီအာလာရယတိကြီးဟာအမတန်ဆုံးရှုံးခြင်းကြီးနဲ့ဆုံးရှုံးတာပဲတဲ့ဒီပုဂ္ဂိုလ်ကြီးကငါဘုရားဟောတဲ့တရားကိုနာလိုက်ရလို့ရှိရင်ဧကန္နယဟနာဖြစ်မှာပဲအခုတော့ तू သူရထားတဲ့ဇံကအာကိစင်ညာယရဏဇံကို तू ရထားတယ်တဲ့အရူပဇံတွေကသုံးခုမြောက်ဇံပေါ့ရူပဇံလေးလည်းရထားတယ်အရူပဇံလည်းရတယ်ဇံတစ်ခုပဲလိုတယ် तू ကအရူပဇံ၄မျိုးတွေက၃မျိုးရထားတယ်တစ်မျိုးတော့မရသေးဘူး ကသူရထားတဲ့ဇံအလျောက်ပဲသူကအရုပအာကိစညာရဏပုံကိုသူရောက်သွားတယ်အဲ့ဒီမှာကဘာပေါင်း6000အသက်ရှိတယ်တဲ့အဲ့ဒီအဲ့ဒီကဘာမှာသူဟာပြမာဖြစ်နေတာပေါ့အရုပပြမာဖြစ်အရုပပြမာဖြစ်နေတဲ့အခါရောက်တော့အဲ့အရုပပြမာဆိုတဲ့အတိုင်းပဲသူ့မှာရုပ်ခန္ဓာကိုယ်ကြီးကမရှိဘူးစိတ်နံတက်တဲ့ဘသူမှရှိအယုတ်ခန္ဓာကိုယ်ကြီးမရှိတဲ့အခါရောက်တော့ မြတ်စွာဘုရားဟောတဲ့တရားကိုလည်းနားနိုင်ဖို့ရနားရလည်းမပါဘူးကိုဒီတော့မြတ်စွာဘုရားသွားတရားဟောလို့လည်းမဖြစ်ဘူးနားလည်းမနားနိုင်တော့အဲ့ဒီကဘာအဲ့ဒီအာကိတညာရဏအရုပပုံမှာဒီတိုင်းမအသက်ရှင်ကြီးနဲ့နေရဘုရားဟောတဲ့တရားလည်းမနာရဘူးဘုရားလည်းကုလို့မရဘူးအဲ့ဒီဘုံကတည်တဲ့အခါတော့သူကလူပြည်လာဖြစ်လူပြည်ကနေပြီးတော့မကောင်းတဲ့ကံတွေအကြွေးလုံးမိရင်တော့အပယ်လေးဘာလို့လဲသူကကြရင်ကြနိုင်နေတာကိုဒီတော့မြတ်စွာဘုရားအဲ့ဒီလို အခြေအနေတွေကိုတွေးပြီးတော့အာလာရယတိဟာအင်မတန်ဆုံးရှုံးတာပဲလို့ဒီလိုမြတ်စွာဘုရားကဆင်ញင်တော်မူတဲ့အဲ့ဒီလိုဆင်ញင်ပြီးသူကနောက်တစ်ယောက်သူ့ဆရာ တော်ခဲ့ဘူးတဲ့ပုဂ္ဂိုလ်ကိုသူကတွေးတဲ့သူနောက်တစ်ယောက်ကဘယ်သူတုံးဆိုတော့အဲ့ဒီအာလာရယတိကြီးကကမ္မထန်ဌာနကနေသူထွက်ပြီးတော့ဒီပြင်တဏီယာသူသွားသေးတယ်သွားသေးတဲ့အခါတော့ရာမဆိုတဲ့ယတိကြီးရဲ့တပည့် သားဖြစ်တဲ့ဥဒကဆိုတာရှိအဲ့ဒီဥဒကထံသွားပြီးတော့သူတရားနိလန့်နေမေးတယ်အရာမဆိုတဲ့ဆရာကြီးကတော့သူကရူပဇံရောအရူပဇံရောတမပတ်၈ပါးလုံးအကုန်ရတယ်ဥဒကကတော့မရဘူးတဲ့ဥဒကမရပြီမဲ့လို့သူဆရာကြီးဒီလိုဒီလိုကျင့်ပါတယ်ဒါတွေဒါတွေရတော့သွားပါတယ်လို့ဥဒကကပြောပြတယ်တဲ့အဲပြောပြလို့သူကအဲ့ဒီဥဒကကိုလည်းပဲသူကပြန်ပြီးတော့မြတ်စွာဘုရားငါဘုရား တရားစပြီးဟောမယ်ဆိုရင်ဒီပုဂ္ဂိုလ်ကိုစပြီးဟောမှာပဲလို့သူဒုတိယအကြိမ်နဲ့စဉ်းစားတယ်တဲ့စဉ်းစားတဲ့အခါတော့အဲ့ဒီပုဂ္ဂိုလ်ကလည်းပဲသူကပြီးခဲ့တဲ့ဉာဏ်ဥဉာဏ်ကမှပဲသူကတည်သွားတယ်တဲ့တည်ပြီးတော့သူလည်းဓမ္မပြည်ရောက်ပေါ့ဓမ္မပြည်ရောက်တဲ့အခါတော့သူလည်းပဲမြတ်စွာဘုရားဟောတဲ့တရားကိုမနာနိုင်တော့ဘူးအရူပဝင်ဖြစ်သွားတာကိုစိတ်ကြီးပဲရှိတယ်ကျုံးမရှိဒီတော့မြတ်စွာဘုရား ငါဘုရားဟောတဲ့တရားကိုဒီပုဂ္ဂိုလ်ကြီးလည်းနားလို့ရှိရင်ယဟန္တာဖြစ်မှာပဲလို့မြတ်စွာဘုရားကသိခုတော့ယဟန္တာမဖြစ်ပဲနဲ့တရားတို့တရားမြတ်တွေကလက်လွတ်ဆုံးရှုံးသွားပြီဆုံးရှုံးခြင်းနဲ့ဆုံးရှုံးကြီးမားသောဆုံးရှုံးခြင်းနဲ့ဆုံးရှုံးသွားပြီဆိုပြီးမြတ်စွာဘုရားဒီလိုလဲသိခဲ့ရနေပြီးတော့ညင်းညူတော်မူကြတဲ့ဒီလိုနဲ့သူကသူဟောတဲ့သူသိထားတဲ့တရားကိုဟောပြဖို့ရတယ်မြတ်စွာဘုရားဆက်ပြီးစဉ်းစားရတယ်ရှားဖို့ရရှားဖို့တဲ့အခါတော့ သူ့စိတ်ထဲမှာပေါ်လာပြီဘယ်သူတွေပေါ်လာမယ်ထင်လဲဒီနေ့ရောက်ပြီးတဲ့အခါတော့ဘယ်သူတွေပေါ်လာမယ်ထင်လဲပင်စာဝကီ၅ဦးတဲ့တရားနာပိဋကတ်တွေပြောတဲ့၅ဦးပါပဲဘာဖြစ်လို့သူတို့ကိုမြတ်စွာဘုရားကစဉ်းစားရသလဲဆိုတော့ဒီ၅ဦးကအမတန်ကျေးဇူးများတယ်တဲ့မြတ်စွာဘုရားအပေါ်မှာဘယ်တော့ကကျေးဇူးများခဲ့တဲ့တုန်းဆိုတော့မြတ်စွာဘုရား6နှစ်ကျင့်ရတဲ့အကျင့်ကဘာကျင့်လဲတော့ ဒုက္ခရာစရိယအကျင့်6နှစ်ကျင့်ခဲ့တယ်အဲ့ဒီဒုက္ခရာစရိယအကျင့်6နှစ်ကျင့်ခဲ့စဉ်ကဒီပင်စဝတ္တိ၅ဦးကနေပြီးတော့အနိအနာမှာလာပြီးတော့ပြုစုလုပ်ကျွေးကြတယ်တဲ့အဲပြုစုလုပ်ကျွေးခဲ့တဲ့ကျေးဇူးတွေကိုမြတ်စွာဘုရားကပြန်လဲဆင်ញင်ပြီးတော့ဒီပုဂ္ဂိုလ်၅ဦးဟာငါ့အပေါ်မှာငါဒုက္ခရသရိယာအကျင့်ကြီးကျင့်စဉ်ကအမတန်ကျေးဇူးများတဲ့ပုဂ္ဂိုလ်တွေဖြစ်တယ်ဒီပုဂ္ဂိုလ်တွေကို ငါတရားစပြီးခေါ်ရရင်ကောင်းပါပဲလို့ဒီလိုအကြံဖြစ်ပါတဲ့အဲ့ဒီလိုအကြံဖြစ်လို့အဲ့ဒီပုဂ္ဂိုလ်ကြီးဘယ်နေရာတွေများရှိနေမလဲလို့မြတ်စွာဘုရားဉာဏ်တော်နဲ့ကြည့်လိုက်တဲ့အခါတော့ဘယ်မှာရှိနေကြတော့သူတို့ကမိဂရာဟုဗာရာဏတိမြို့ကမိဂရာဟုတောထဲမှာရှိနေတယ်လို့မြတ်စွာဘုရားမြင်တော်မူတယ်မြင်တော်မူတဲ့အခါတော့မြတ်စွာဘုရားဝါစုလာပြည့်ကျော်6ရက်နေ့လောက်သူကြွတယ်6ရက်နေ့လောက်ကနေကြွတာ ဝါစုလာစမ်း6ရက်နေရကြွဝါစုလာပြည့်နေရောက်သူခီးကြွသွားတယ်ကြွသွားတဲ့ခါတော့လမ်းမှာတဲ့မြတ်စွာဘုရားသူနေတဲ့ဥရဝေလတော်ကနေပြီးတော့ဗာရာဏသီမြို့မိဂရာဝန်တော်ကြွအဲသူလမ်းမှာလူတယောက်တွေ့တယ်ဘယ်သူနဲ့တွေ့တယ်လို့ကြားဦးကြတော့ဥပကနဲ့တွေ့တယ်ဘယ်သူနဲ့တွေ့တော့ဥပကနဲ့တွေ့တယ်ဥပကဆိုတာဘယ်လိုလူမျိုးလဲတက္ကရွန်နဲ့တက္ကရွန်ဆိုတာသာသနာ့ဘတိတ်ရှိတယ်သာသနာ့ဘတိတ်ရှိ သူနဲ့စပြီးတွေ့တယ်ဘယ်နှမှာတွေ့တယ်လဲဆိုတော့ခရာမြို့ဆိုတာကဗာရာဏသီနဲ့6မိုင်လောက်ဝေးတယ်တဲ့ခရာမြို့နဲ့ဥရဝေလရှားပေါ့ခရာမြို့အနီးနားမှာလို့ဆိုတယ်အဲ့ဒီနားမှာဥပကဆိုတဲ့တက္ကတော်ကြီးနဲ့တွေ့ပါတယ်စပြီးတွေ့တဲ့အခါရောက်တော့ဥပကကမြင်မြင်ချင်းဒီပုဂ္ဂိုလ်ကသူစိတ်ဝင်စားသွားတယ်စိတ်ဝင်စားတယ်ဆိုတော့ထူးခြားတာကိုဒီပုဂ္ဂိုလ်မှာဘာတွေထူးခြားချက်တွေရှိနေတယ်လဲဆိုတော့မြတ်စွာဘုရားမြတ်စွာဘုရားရဲ့ သူ့ရဲ့မျက်စိမျက်နှာမြတ်စွာဘုရားရဲ့အိန္ဒြေတော်တွေကအမတန်ကြည်လင်းနေတယ်တဲ့နောက်ပြီးတော့မြတ်စွာဘုရားရဲ့ခန္ဓာကိုယ်အရေးအဆင်းဟာလည်းအမတန်ဖြူစင်တန့်ရှင်းပြီးတော့နေတယ်တဲ့ဒီလိုအခြေအနေတွေတွေ့ရတော့သူကဒီပုဂ္ဂိုလ်စိတ်ဝင်စားသွားတဲ့အခါတော့သူသိကျင်တဲ့မိကုံးလေးတွေကမေးတယ်။ဘာတွေမေးလဲဆိုတော့အသင်ဟာတဲ့ဘယ်ပုဂ္ဂိုလ်ကိုရည်စူးပြီးတော့သင်ဟာယဟန်ပြုခဲ့တာလဲတဲ့သူကမြတ်စွာဘုရားကမေးတယ်။သင်ရဲ့ဆရာကကိုဘယ်သူလဲတဲ့ သင်ဟာဘုသူဘယ်ဆရာရဲ့တရားကိုလိုက်နာကျင့်သုံးပါသလဲသဘောကျပါသလဲလို့ဒီလိုဥပက္ခကမေးမေးတဲ့အခါတော့မြတ်စွာဘုရားကသူကဂါရာရီနဲ့ပြောတာပေါ့မြတ်စွာဘုရားဂါရာရီဆိုတာကတော့ပါဠိမှာတော့ဂါထာပေါ့မြန်မာမှာတော့ဟိုမြန်မာကဗျာလိုပါပဲအဲမှာဂါထာရီနဲ့မြတ်စွာဘုရားကပြောတယ်တဗ္ဗာဘိကုတဗ္ဗာဝိတုဟမတမိတဗ္ဗေတုဓမ္မေတုအနုပလိတောတဗ္ဗင်္စ တနက်ခရေဝိမုတ်တော်တယံအပညာယကမုဋ္ဌိတယံတတ္ဘာပိဟုငါဖရားကတဲ့ဥပကကိုသူကပြောပြတယ်သင်ဆရာဘုရင်လဲသင်ကဘယ်ဘယ်ဆရာဝန်ယူပြီးတော့ရဟန်းဝတ်ခဲ့တာလဲဆိုတော့ဒီမိကုန်းကသူကတော်တော်သိကျင်တဲ့သောကသောနေကုန်ရပါဒါနဲ့ဘုရားကပြောတာကိုငါဘုရားကတဲ့မျက်စိနားနာအစရှိတဲ့တရားတွေမှာငါဘုရားက အကုန်လွှမ်းမိုးနိုင်နှင်းထားတဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်တူဖြစ်တယ်တဲ့မျက်စိနာနာအစရှိတဲ့အိန္ဒြေတွေကိုမနိုင်နှင်းကြတော့လောကလူတွေဒုက္ခရောက်နေကြတာတဲ့ဆင်းရဲနေကြတာတဲ့ငါဘုရားကအဲ့ဒီမျက်စိနာနာအစရှိတဲ့အိန္ဒြေကိုငါဘုရားကနိုင်နှင်းတဲ့ပုဂ္ဂိုလ်တူဖြစ်တယ်တဲ့တပ္ပါတိကူတပ္ပဝိတုဟမတမိငါဘုရားကသိစရာတရားအလုံးကိုအကုန်သိတဲ့ပုဂ္ဂိုလ်လည်းဖြစ်တယ် ဥပကဆိုတဲ့ပုဂ္ဂိုလ်ကြီးကဒီလိုပုဂ္ဂိုလ်မျိုးအကြောင်းကိုသူကြားလည်းမကြားဘူးတွေ့လည်းမတွေ့ဘူးအဲသူစိတ်ထဲမှာတော့ထူကြတယ်ဒီပုဂ္ဂိုလ်ထူကြတယ်ရှင်ယူစရာဂုဏ်ကြီးကလည်းအမတမ်းမှအားရစရာဂုဏ်ကြီးကလည်းတွေ့ရတယ်ဆိုတော့သူဘုရားဆိုတဲ့စကားစိတ်စိတ်ဝင်စားတာပေါ့သိစရာတရားတွေအကုန်သိတဲ့ဒီလိုပုဂ္ဂိုလ်မျိုးကလည်းရှားတာကိုတပ္ပိဇဟောတပ္ပိတုဓမ္မေတုအနုပလိတောရှိသမျှတရားတွေအပေါ်မှာလည်းပဲတဏှာတွေနဲ့ညှိကပ်တွေ့တာမှုမရှိဘူး လောကမှာတဏှာတွေနဲ့ညစ်ကပ်တွေ့တာနေကြတဲ့ပုဂ္ဂိုလ်တွေကိုပဲသူကတွေ့ဘူးတာကိုဒီပုဂ္ဂိုလ်ကတော့တဏှာတွေနဲ့ညစ်ကပ်တွေ့တာမှုတရားအလုံးအပေါ်မှာဘာညစ်ကပ်တွေ့တာမှုမှမရှိဘူးတဲ့ဒါလည်းမတန်ထူးကြတာပေါ့တပ်ပင်သဟောတရားအလုံးကိုအရာအလုံးကိုစွန့်တဲ့ပုဂ္ဂိုလ်ဖြစ်တယ်စွန့်နိုင်တဲ့ပုဂ္ဂိုလ်ဖြစ်တယ်တနက်ခရီဝိမုတ်တော်တဏှာကိုညာနိဗ္ဗာန်မှာလည်းပဲလွတ်လွတ်ကျွတ်ကျွတ် ဝင်စားခံစားနိုင်တဲ့ပုဂ္ဂိုလ်ဖြစ်တယ်။တယံအဘိညာယကမုတ်တိတေယံငါဘုရားဟာကိုကိုယ်တိုင်သိစရာမှန်သမျှတရားတွေကိုကိုယ်ပိုင်ဉာဏ်နဲ့သိထားတဲ့ပုဂ္ဂိုလ်တူဖြစ်တဲ့အတွေ့တဲ့ဘယ်လိုပုဂ္ဂိုလ်မျိုးငါရဲ့တရားအဖြစ်နဲ့ညွှန်ပြရမှာလဲဥပကာလို့မြတ်စွာဘုရားဒီလိုပြန်ပြောလိုက်ဆိုလိုတာကတော့ဥပကကသင်ရဲ့ဆရာဘယ်သူလဲသင်ရဲ့သင်ကဘယ်ဆရာကိုဂျီစုပြီးတော့ယဟန်ပြုခဲ့တာလဲဆိုတော့သူကဆရာသိကျင်နေတာကို ဒီပုဂ္ဂိုလ်ကအင်မတန်ထူးခြားတဲ့ပုဂ္ဂိုလ်ဆိုတော့သူ့ရဲ့ဆရာဟာဘယ်သူလဲဆိုတော့သူသိကျင်အဲ့ဒီဘယ်အဲ့ဒီဘယ်ဆရာဟောတဲ့တရားကိုလိုက်နာသလဲသူကဆရာသိကျင်နေရအောင်အဲ့တော့မြတ်စွာဘုရားပြောတယ်ငါမှဆရာမရှိဘူးငါဆရာမရှိပဲကဘဲနဲ့ဒီခုနသိတဲ့တရားတွေကိုသိလာတယ်တဲ့ဒီလိုမြတ်စွာဘုရားမိတ်မင်းဒီတော့မြတ်စွာဘုရားပို့ပြီးတော့ထင်ရှားအောင်ဆိုပြီးနောက်ခါရတဘုံနဲ့ဆက်ပြီးတော့အမင်းရှိတယ်နာမီအာသရိယောအတိပရိသောမေနဝိဇ္ဇတိ ဒုကသမိန်လောကသမိန်နတ္တိမေပฏิပုဂ္ဂလောနာမေအာစရိယောအတ္တိငါမာတဲ့ဒီလောကုတ္တရာတရားရရှိရေးအတွက်ဆရာဆိုတာမရှိခဲ့ပါဘူးလောကီဇာတိနဲ့ပတ်သက်ပြီးဆရာရှိခဲ့ပါတယ်လောကုတ္တရာတရားရရှိရင်ဇန်တိမတရားဖို့တရားနိဗ္ဗာန်ဆိုတဲ့ဒီတရားဥတရားမြတ်ဒီလောကုတ္တရာတရားဥတရားမြတ်ဒီရရှိရေးအတွက်မှာတော့ငါမှဆရာမရှိခဲ့ဘူးတဲ့ တတိသောမေနဝိသတိငါလိုဂုံကြီးသူပုဂ္ဂိုလ်မျိုးဟောဒီလောကကြီးမှာမရှိဘူးတဲ့ငါနဲ့တန်းဒီပုဂ္ဂိုလ်ဆိုတာလောလောကကြီးမှာမရှိဘူးတဲ့ငါတဲ့ตาတဲ့ပုဂ္ဂိုလ်ဆိုတာတော့မပြောနဲ့တော့တဲ့ငါတဲ့ဆရာဖြစ်တဲ့ပုဂ္ဂိုလ်ဆိုတာမရှိဘူးတဲ့သတုဝကသမိန်လောကသမိန်နတ္တိနေပฏิပုဂ္ဂလောလူလောကမှာပဲကြည်ကြည်နတ်လောကမှာပဲကြည်ကြည်ဓမ္မလောကမှာပဲကြည်ကြည်32ဘုံအတွင်းမှာကြည်ကျင်တဲ့နေရာကြည် ငါဘုရားကိုရှင်ပုံတန်းပြီးတော့ဖက်ပြိုင်နိုင်တဲ့ပုဂ္ဂိုလ်တဥတလိမှမရှိဘူးလို့မြတ်စွာဘုရားဥပက္ခကိုအဲ့ဒီလိုမိန့်လိုက်အဲ့ဒီလိုမိန့်လိုက်တော့ဥပက္ခအာရကျင့်မှုကြီးဖြစ်မှာပေါ့အမတန်ပဲအာရကျင့်မှာပါပဲဘုရားကလည်းပဲသူကဆရာမရှိတဲ့အကြောင်းကိုသူကအပြည့်စုံပြောပြဒီတော့သူသိကျင်တာလေးတွေသူကဆက်မေးသေးတယ်ဥပက္ခဆိုတဲ့ပုဂ္ဂိုလ်ကြီးကသူ့ရင်ထဲမှာမေးကျင်တဲ့ပြဿနာတွေကတော်များနေမှာကိုရှင်ထဲမှာမရှင်းမရှင်းဖြစ်နေတာ လောကကြီးထဲမှာ ဘာသာရေးကောင်းဆောင်ဆိုတဲ့ပုဂ္ဂိုလ်တွေကလည်းရှိတာကိုတိဋ္ဌိတွေကအဲ့တော့ယဟန္တာယဟန္တာနဲ့လောကမှာယဟန္တာလို့အမိခံနေကြတဲ့ပုဂ္ဂိုလ်တွေကလည်းသူကကြားရမြင်ရတွေ့နေကြမှာဘူးဒီတော့ဒီပုဂ္ဂိုလ်လည်းငါမေးဥမပဲသင်္ဃကောတဲ့လောကမှာယဟန္တာလို့ယဟန္တာလို့ပြောနေကြတဲ့ပုဂ္ဂိုလ်တွေထဲမှာသင်္ဃကောယဟန္တာလို့ဝန်ခံတဲ့ပုဂ္ဂိုလ်သင်္ဃကောယဟန္တာဖြစ်နေပြီလားဝန်ခံတဲ့ပုဂ္ဂိုလ်ဝန်ရောခံနိုင်ရလားယဟန္တာဖြစ်တဲ့အကြောင်းအဲ့ဒါလို့ပြောတဲ့အခါတော့ သူကမြတ်စွာဘုရားကပြန်ပြောတယ်အဟံဟိအရဟလောကေအဟံတတ္ထအနုတ္တရောဧကောမိသမ္မာသမ္ဗုဒ္ဓောပိတိဘုဒ္ဓောတမိနိဗ္ဗုဒ္ဓောအဟံဟိအရဟလောကေဟောဒီလောကကြီးထဲမှာတဲ့ငါတယောက်ထဲတာယဟန္တာဖြစ်တယ်တဲ့မြတ်စွာဘုရားငါတယောက်ထဲတာယဟန္တာဖြစ်တယ်ဆိုတော့ကျန်တာတွေကယဟန္တာမဟုတ်ဘူးပေါ့ဒီအိဗေဟုတ်တယ်ဟောဒီလောကကြီးထဲမှာယဟန္တာလို့ဘလောက်ပဲကြွေးကြော်ကြွေးကြော်နေကြနေကြ တကယ်သူတို့ယဟန္တာမဟုတ်ကြသေးဘူးတဲ့တကယ်ယဟန္တာဖြစ်တာငါဘုရားပြတပါးပဲရှိတယ်တဲ့မြတ်စွာဘုရားရဲရဲဝုံဝုံပြက်ပြက်သားသားတကယ်ပဲပြောထက်လိုက်တယ်ယဟန္တာလို့အမိခံနေတဲ့ပုဂ္ဂိုလ်တွေကရှိကြတာကိုအဟံဟိအရဟာလောကိအဟံတတ္ထာအနုတ္တရောငါဘုရားကအတုမရှိငါဘုရားတဲ့တာတဲ့တာတဲ့ပုဂ္ဂိုလ်မရှိတဲ့ဆရာတူလည်းဟုတ်တယ်မကောင်းတာကိုမြစ်တာတယ်ကောင်းတာကိုညွှန်ပြတယ်အမတန်မှ မြင့်မြတ်တဲ့ဆရာတူလည်းဖြစ်တယ်ဘုရားကကိုကိုကိုဂုံတင်နေတယ်တော့မထင်နဲ့တကယ်အမှန်ကိုဘုရားကပြောနေတာအဲဒီလိုအမှန်ကိုပြောပြမှလည်းသိတာကိုဒါကြောင့်ဒီပုဂ္ဂိုလ်ကြီးသိအောင်ဆိုပြီးမြတ်စွာဘုရားပြောပြအန္တိဘူတသမိန်လောကသမိန်တိတိဘူတောသမိန်နေဘူတောဒီထဲမှာလူလောကရောနတ်လောကရောမြမလောကရောလောကကြီးတစ်ခုလုံးက ဉာဏ်မျက်စိအမြင်ကမ်းပြီးတော့အမှောင်တွေဖုံးလွှမ်းနေကြတယ်တဲ့အဲ့ဒီအမှောင်တွေဖုံးလွှမ်းနေတဲ့လူလောကနတ်လောကပြမလောကကြီးထဲမှာငါဖျားကတော့တိလေသာအပူမီးတွေငြိမ်းပြီးတော့အေးအေးဆေးဆေးနေနိုင်တဲ့ပုဂ္ဂိုလ်တူလည်းဖြစ်တယ်မြတ်စွာဘုရားကအဲ့ဒီလိုဥပက္ခကြီးကိုအမိန့်ရှိပါတယ်အမိန့်ရှိပြီးတော့ဥပက္ခကြီးကလည်းမြတ်စွာဘုရားပြောတဲ့စကားကိုအမတန်စိတ်ဝင်စားအမတန်ကြည်နက်အာရဒီတော့သူမေးခြင်းနဲ့မိကုန်းလေးတွေကလည်း မကုံသေးဘူးအဲတွေ့တဲ့ခိုင်မှာသူကအာရပါရမေးလိုက်ရှင်တာကိုဒီတော့ဟုတ်ပြီအဲသင်ကအခုဘယ်ကိစ္စနဲ့ဘယ်ကူများသွားမလို့လဲလို့သူကဒီလိုလဲမေးလိုက်တဲ့မေးတဲ့အခါတော့မြတ်စွာဘုရားကဂါထာနဲ့ပဲဖြေပါတယ်ဓမ္မစက္ကံဘောတိတုံကိစ္ဆာမိကာတိနံပုရံအခုငါဘုရားကတဲ့ဓမ္မစကြာတရားဟောဖို့ဓမ္မစကြာတရားဟောဖို့ကာတုကာတိဆိုတဲ့တိုင်းလူတိုင်းသားတွေရဲ့မြို့တော်ဖြစ်တဲ့ ပါရဏတိကိုတွားမလို့တဲ့ဓမ္မစကံပုဂ္ဂတိတုံကိစ္ဆာမိကာတိနံပုရံအာဟင်္စံအမတဒုံဓုပိနောက်ဆုံးပိုင်းတပိုက်ကြံတယ်သူကအမြိုက်စီကြီးကိုပေချင်းကင်းတဲ့အမြိုက်စီကြီးကိုငါပြတိခတ်တဲ့အနေနဲ့တဲ့တရားဟောဖို့ခုနဗာရဏတိကိုတွားမလို့တဲ့ဓမ္မစကံပုဂ္ဂတိတုံကိစ္ဆာမိကာတိနံပုရံ အာဟင်ဆံအမတထုံထုပိန်တပိုင်းကျန်တယ်ငငယ်တုန်းကရခဲ့တဲ့စာလေးကိုဟောကံကြီးမှာကြည့်ခဲ့ရတယ်ကြည့်တဲ့အခါတော့တပိုက်တုံမေ့သွားတယ်အဓိပ္ပာယ်ကတော့သူကငါဖះကတဲ့ဓမ္မစကြာတရားဟောမလို့တဲ့တရားဥဓမ္မစကြာတရားဥသွားပြီးတော့ဟောမလို့ဗာရာဏသီမြို့ကိုသွားမလို့တဲ့အဲဗာရာဏသီမြို့သွားပြီးတော့ငါဖះဒီအမြိုက်စီကြီးကိုနိဗ္ဗာန်ကြီးကိုတော့အမြိုက်စီကြီးကိုငါဖះရိုက်ခတ်အဲဆော်တီးမယ်ဆိုပြီးတော့ တရားဟောမပေါ့လေနိဗ္ဗာန်တရားကိုငါဘုရားဟောမယ်ဆိုပြီးတော့အခုလာခဲ့တာပဲတဲ့ခိသာမိကာတိနံပုရအန္တိဘူတသမိလောကသမိအာဟင်္သအမတထုံလူအဲ့ဒီလိုပြောပြီးတော့သူကမေးတင်တဲ့နောက်ဆုံးမေးခွန်းလေးသူကမေးသေးတယ်ဥပကာကြီးကဘာမေးလဲဆိုတော့သူကဥပကဆိုတဲ့ပုဂ္ဂိုလ်ကဘသူရဲ့တပည့်လေဆိုတော့သူကဘုရားဘာသာမဟုတ်ဘူးအဲ့ဒီမှာဘုရားဘုရားစပြီးပေါ်ပေါ်လာဆိုတော့ဘုရားတရားကို သက်ဝင်ယုံကြည်ပြီးလိုက်နာတဲ့ပုဂ္ဂိုလ်တရားမှမရှိသေးဘူးပေါ့မရှိသေးတော့သူကဘာသာရှားပေါ့နိကန္တနိကန္တဆိုတဲ့တိဋ္ဌိဆရာကြီးရဲ့တစ်ဖက်နိကန္တလားချိနာလို့သူကခေါ်တယ်တဲ့ချိနာချင်းချင်းဘာသာဝင်ပေါ့လေခုခင်နဲ့ပြောရင်တော့ချင်းဘာသာဝင်ပုဂ္ဂိုလ်တစ်ဦးဖြစ်တယ်ချင်းဘာသာဝင်မှာသူတို့မှာအထုမြတ်ထားတဲ့နာမည်လည်းရှိတယ်ပုဂ္ဂိုလ်အနေနဲ့အထုအမြတ်အနေနဲ့လေးစားတဲ့ပုဂ္ဂိုလ်လည်းရှိတယ်အဲ့ဒီပုဂ္ဂိုလ်ကဘာလဲဆိုချိနာတယ်ချိနာဆိုပါဠိလိုဆိုသူတို့ ဟိုကမ္ဘာပါဠိတန်ကြောင့်နဲ့ထွက်ရင်ဂျီနာလို့ထွက်တယ်ပါဠိမြန်မာလို့ဆိုရင်ဇီနာအဲအဲ့တော့မြတ်စွာဘုရားကမိတယ်သင်ဟာတဲ့အနန္တဇီနာဆိုတဲ့ပုဂ္ဂိုလ်ကိုသင်ကိုသင်ဝန်ခံပါသလားတဲ့အနန္တဇီနာပုဂ္ဂိုလ်ကိုသင်ဟုတ်ပါသလားတဲ့မြတ်စွာဘုရားကိုသူကအဲ့ဒီနောက်ဆုံးမိကုံးလေးမေးတယ်မေးတဲ့အခါတော့မာတိတာဝေဇိနာဟွန်တိရေပတ္တာအာတဝက်ခယံဇိတာမိပါပကာဓမ္မာတတမဟမုပကဇိနော ဥပကာတဲ့အာတောတရားတွေကုန်ခန်းတဲ့ရတ္တမေဉာဏ်ရတ္တဖို့ဉာဏ်ကိုရရှိထားတဲ့ပုံကိုယ်တွေရှိပါတယ်အာတောတရားတွေကုန်ခန်းထားတဲ့ပုံကိုယ်တွေရှိပါတယ်အဲ့ဒီလိုပုံကိုယ်တွေဟာငါဖျားကဲ့သို့သောပုံကိုယ်တွေဖြစ်ပါတယ်ငါဖျားကဲ့သို့သောပုံကိုယ်တွေကအဲ့ဒီလိုအာသောကုန်ခန်းတဲ့ပုံကိုယ်တွေဖြစ်ပါတယ်ဇိတာမေပါပကဓမ္မာတတမဟမုပကဇိနောဥပကတဲ့ငါဖျားဟာ ကိလေသာအယုတ်ဓမ္မတရားတွေကိုအာဖျားအကုန်အောင်နိုင်ပြီသောတာပတ္တိမေသကရာဂာမိမေအနာဂာမိမေအရဟတမေအဲ့ဒီမဲ့လေးပါးနဲ့ကိလေသာတရားတွေကို အကုန်အောင်နိုင်ပြီးတဲ့ပုဂ္ဂိုလ်ဖြစ်တယ်တဲ့ဒါကြောင့်ငါဘုရားကကိလေသာတရားတွေကိုအကုန်အောင်နိုင်တဲ့သူလို့အတိတ်ပဲရတဲ့ပါဠိစကားလုံးနဲ့ဇိနာဆိုတဲ့ပုဂ္ဂိုလ်ဖြစ်တယ်သူကမြတ်စွာဘုရားကအဲ့ဒီလိုအမိန့်ရှိတယ်အဲ့ဒီလိုအမိန့်ရှိတော့သူက မြတ်စွာဘုရားအပေါ်မှာမြတ်စွာဘုရားပြောတဲ့စကားတွေကိုတော့စိတ်ဝင်စားပါတယ်သူဟာစိတ်ဝင်စားတယ်ဒါပေမဲ့လို့သူအပြည့်အဝတော့မယုံကြည်ဘူးမယုံကြည်ဘူးဆိုတာလေသူကဗုဒ္ဓဘာသာမှမဟုတ်ပဲကိုကိုယုံကြည်စွဲလန်းထားတဲ့အစွဲလန်းတစ်ခုကိုဖြတ်နိုင်ဖို့ဆိုတာစွန့်နိုင်ဖို့ဆိုတာအမတန်ခဲရနာပဲဒီတော့သူကဘုရားပြောတဲ့စကားတွေစိတ်တော်ဝင်စားတယ်အဲဒါပေမဲ့သူအပြည့်အဝတော့မယုံဘူးအတော်အသင့်တော့သူယုံတယ်ညာနှုံးကြည့်တော့သူမယုံဘူး ဒါပေမဲ့မြတ်စွာဘုရားကဒီခရီးကိုဘာကြောင့်ဒီလိုခြေချင်းကြောရသလဲအမတန်ဝေးတာပဲဒီခရီးကယူဇနာပေါင်းတော်တော်ဝေးတာပဲသူက120လောက်ဆိုလားမိုင်မုံ120လောက်ဆိုလားသူဝေးတယ်အမတန်ဝေးတဲ့ခရီးပါပဲအမတန်ဝေးတဲ့ခရီးကိုမြတ်စွာဘုရားတကူတော်နဲ့ကြွပါလားဘာလို့တရားကတော့သူ့ဓမ္မစကြာတရားတရားဥဘာလို့ကြောရသလဲဆိုတော့အဲမြတ်စွာဘုရားကဒီဥပကနဲ့တွေ့မယ်တဲ့ဥပကနဲ့တွေ့တဲ့အခါမှာဥပကသူသိကျင်တဲ့မိကုံးလေးတွေမေးလိမ့်မယ် အဲမေးတဲ့အခါမှာငါဘုရားကဖြေမယ်ဖြေတဲ့အခါမှာသူယုံကြည်သင့်တဲ့လောက်ယုံကြည်မှုတရားတရားရှိသွားမယ်ဒါပေမဲ့သူဘုရားဘာသာဝင်မှုဘုရားအပေါ်မှာအပြည့်အဝမယုံကြည်ဘူးအဲမယုံကြည်တော့သူကအဲ့တော့ဘာပြောလဲဆိုတော့ဥပက္ခယဩသင်ပြောတဲ့အတိုင်းယဟန္တာတွေစိနာတွေကိလေသာအလုံးကိုအောင်းနေတဲ့သူစိနာဆိုတဲ့ပုဂ္ဂိုလ်ဆိုတာသင်ဟုတ်မယ်ဆိုရင်လည်းဟုတ်လောက်ပါပြီလေလို့ခေါင်းလေးညင်းနေညင်းနေပြီးတော့သူက နည်းနည်းသူကအယိုသေးတော့သူကပေးသွားတယ်လေးစားလာပြီကိုဒီပုဂ္ဂိုလ်ရဲ့ဂုံတုတရထုကြီးကသူ့စိတ်ထဲမှာအမတန်ကြည်နူးတရားကောင်းတာကိုလေးစားမှုတော့ဖြစ်သွားတယ်လမ်းလေးဖယ်ပေးတယ်ဘေးကနေသူသွားနေကြလမ်းလေးကိုဒီနာဖက်ပြီးတော့သူကလမ်းလေးဖယ်ပေးတာပေါ့ရှောင်ပေးတာပေါ့အဲ့ဒါဘာကြောင့်မြတ်စွာဘုရားဒီလိုကြွရအောင်ဆိုတော့နောင်တစ်ချိန်ရောက်တော့တဲ့ဒီဥပကကဗမာလိုပြောနေကြတော့သာဝါပေါ့လေသာပါဆိုတဲ့အမျိုးသမီးနဲ့သူအိမ်အောင်ကြတယ် အိမ်တော်ကြပြီးတော့သားတယောက်ရတဲ့အခါမှာအဲ့ဒီဘဝကိုညီးငွေလို့တဲ့သူဘုရားရှိရာကိုသွားတယ်ဘုရားရှိရာသွားတဲ့အခါမှာဘုရားဟောတဲ့တရားကိုသူနာရပေါ့လေယဟန်ဘဝနဲ့သူတရားအားထုတ်တယ်ယဟန်ဝတ်တယ်ယဟန်ဝတ်ပြီးတရားအားထုတ်တော့အနာဂံဖြစ်သွားတယ်အဲ့ဒီဥပကဟာအနာဂံအဖြစ်နဲ့လူဘဝကတည်သွားတယ်တည်သွားတဲ့အခါတော့အနာဂံကြီးရောင်မြဲဖြစ်တဲ့ဇမတိအဝိဟာဘုံဆိုတဲ့ဘုံတစ်ဘုံကိုသူရောက်သွားတယ်အဲ့ဒီဘုံမှာဇမတိမှာသူကယဟန္တာဖြစ်သွားပါတယ်တဲ့အဲ့ဒီ အကျိုးကိုမျှော်ကိုးပြီးတော့မြတ်စွာဘုရားဒီအမတန်ဝေးလံတဲ့ကြီးကိုခြေတင်ကြွတော်မူလာခြင်းဖြစ်ပါတယ်။အဲဒီလိုနဲ့လူမြတ်စွာဘုရားကခီးဆက်ရတာပေါ့။ခီးဆက်တဲ့အခါရောက်တော့အဲဒီဗာရာဏသီကိုရောက်သွားပြီ။ဗာရာဏသီရောက်တဲ့အခါတော့မင်းစဝဲကြီးတွေကအဝေးကလှမ်းမြင်ရမြတ်စွာဘုရားလာနေအဝေးကလှမ်းမြင်ရလှမ်းမြင်ရတဲ့အခါတော့အဲ့ဒီပင်စဝက်ကြီးဆိုတဲ့ပုံကိုယ်ကြီးကအဲ့ဒီ၅ယောက်ကဘာလို့ကြမထင်တော့ဖះလာတာမြင်တော့လေ ကျမ်းနာပိဋကတ်တွေကိုထင်တာပြောတာမှာမလုပ်ကြမထင်လဲဥပမာဟိုကဆရာတော်ကြီးကြွလာတယ်ဟုတ်လားကိုလေးသားတဲ့ဆရာတော်ကြီးပေါ့ဩရာစီဆရာတော်ဘုရားကြီးကြွလာတယ်သူသူ့လက်ထက်မှာလည်းပဲတပိတ်ကြီးပါတယ်သင်္ကန်းကြီးပါတယ်ဒီလိုသုံးဆောင်ပစ္စည်းတွေပါလာတယ်ဆိုရင်အခုကိုလေးသားတဲ့ဆရာတော်ကြီးကြွလာတယ်ဆိုလို့ရှိရင်ဒီကနေရာတွေပြီးမယ်မို့လားဆရာတော်ကြီးမှပါလာတဲ့ပစ္စည်းတွေယူမယ်အခုပိဿဝကိရိယာကိုပါလို့မထင်လဲခရီးဦးယူစုမယ်နေရာပြီးမယ်ရှ िख ိုးမယ်ဟုတ်လားအဲ့လိုလုံးမထင်လား မလုံးနော်ဟောဒါဆိုရင်တော့သူတို့ကတမျိုးပဲတစ်ချိန်လုံးကသူတို့ကဖျားလောင်းပွားစဉ်ကသူတို့ကဧကံစင်စစ်ဒီတိတ်တတဟာဖျားဖြစ်ရမယ်ဆိုပြီးဟောလာတဲ့ပုံကိုယ်တွေပဲခုချိန်ခါအောင်မှသူတို့ကဘာဖြစ်လို့ပါလဲဖျားကိုစိန်ကနေကြတာဖျားလာတော့ငကိုယ်ကတော့အမတန်မှကြည်ညိုလို့လေးစားလို့ဆိုပြီးတော့တခါလဲဖျားဟောရင်ဖျားလာလို့ရှိရင်ဖျားနာကိုမခွာကြဘူးသူတို့ကဒုက္ခသရိယာ6နှစ်ဖြစ်နေတော့ဖျားနာမခွာကြဘူးအခုရောက်တော့ဖျားလာတာတော့မှသူတို့က ခရီးဥမကြိုးစားကြဘူးတဲ့ရှစ်လဲရှစ်မခိုးရဘူးတဲ့နောက်မြတ်စွာဘုရားမှာပါတဲ့တပိတ်ဒီသင်္ကန်းတွေမယူကြသဒ္ဒန်းလို့သူတို့ကဂရိကဝပြုကြတဲ့ရှင်ဂေါရမတော်လာနေပြီတဲ့မိတ်ဆွေတို့တဲ့ရှင်ဂေါရမလာတာကိုသူ့ရဲ့သင်္ကန်းလည်းမယူနဲ့သူ့ရဲ့တပိတ်လည်းဘယ်သူမှမယူနဲ့ဘယ်သူမှလည်းသူ့ကိုရှစ်မခိုးနဲ့ဘယ်သူမှလည်းခရီးဥမကြိုးစုံနဲ့အဲတခုတော့နည်းနည်းလေး ပေးကြသေးတာပေါ့သူကအမျိုးကတော့ကောင်းတယ်တဲ့အဲအမျိုးကောင်းပုဂ္ဂိုလ်တူဖြစ်တယ်လို့သူတော့နေရာလေးတော့ပေးတာပေါ့တဲ့သူထိုင်ရင်ထိုင်အောင်ဆိုပြီးတော့အဲ့ဒီလိုလုံးကြတယ်အဲ့ဒီလိုသူတို့ဂရိကဝပြုကြတယ်တစ်ချိန်တော့အမတမ်းမှကြီးညိုအားကိုးထားတဲ့ပုဂ္ဂိုလ်အခုတော့တမျိုးဖြစ်သွားကြတယ်အဲ့ဒီလိုလှုပ်ထားပြီမဲ့လို့မြတ်စွာဘုရားရဲ့တကူတော်နဲ့သူတို့မနေနိုင်ရဘူးတဲ့မြတ်စွာဘုရားရဲ့တကူတော်ကလည်းစွမ်းနာပဲသူတို့မနေနိုင်ရဘူးတဲ့အဲမြတ်စွာဘုရားအနိနာလည်းရောက်လာတယ်ဆိုရင်ပဲသူတို့တခါတည်းတပားကသင်္ကန်းယူတယ်တပားကတပိတ်ယူတယ်တပားက အဲမြတ်စွာဘုရားဆေးဖို့ခုနရေတွေခတ်တယ်မြတ်စွာဘုရားခြေဆေးဖို့အင်းမြင်သူကခုံပေါ့လေအဲ့ဒီခုံကြီးချပေးတယ်အကုန်လုံးသူတို့ခီးဥကျိုဆိုကြခီးဥကျိုဆိုကြပြီးတော့မြတ်စွာဘုရားသူတို့ခင်းပေးတဲ့နေရာကိုမြတ်စွာဘုရားကထိုင်နေထိုင်မိမဲ့လည်းမြတ်စွာဘုရားပုံမှာသူတို့သိပြီးတော့မကြည်ညိုမလေးစားဘူးမလေးစားဘူးဘာကြောင့်လဲလို့ဆိုတော့သူ့စိတ်ထဲမှာအခဲမကြေတာလေးတစ်ခုရှိတယ်စိတ်ထဲမှာအာမရမကျေနပ်တာလေးတစ်ခုရှိတယ်ဘုရားပုံမှာ ဘာလဲဆိုတော့ဒီခိုးရမဆိုတဲ့ပုဂ္ဂိုလ်ဟာတချီလုံးက6နှစ်ဒုက္ခစရိယအကျင့်ကျင့်လာတော့မှဒုက္ခစရိယအကျင့်6နှစ်ကိုကျင့်ခဲ့တယ်တရားလူတရားမြတ်တွေရအောင်ဆိုပြီးသူကျင့်ခဲ့နောက်ပိုင်းရောက်တော့တဲ့သူကအဲ့ဒီ6နှစ်ရဲ့နောက်ပိုင်းရောက်တဲ့အခါတော့သူကအစာတွေပြန်စားတယ်ငုံကအစာမစားဘဲနဲ့အစာနည်းနည်းပဲစားပြီးတော့အစာဖြတ်ပြီးတော့ကျင့်တဲ့အကျင့်တွေကျင့်တာကိုဒုက္ခစရိယအကျင့်ထဲမှာပါလာတော့အခုအဲ့ဒီ6နှစ်နောက်ပိုင်းမှာရောက်တော့ဒီဂေါရမဆိုတဲ့ပုဂ္ဂိုလ်ကသူကအစာတွေလည်းပြန်စားတယ် နောက်ပြီးတော့အဲ့ဒီ6နှစ်အကျင့်ကျင့်တဲ့ပြင်းပြင်းထန်ထန်အကျင့်တွေကနေသူထွက်လိုက်တယ်တဲ့ထွက်ပြီးတော့သူဘုံတကူကြည့်အောင်လက်လာပါပေါ်အောင်သူစူးစမ်းနေတယ်တဲ့သူကအဲ့ဒီအထင်လွဲခြင်းနဲ့ဘုရားဘုံမှာသူတို့ကမကြည်ညိုနိုင်မလေးစားနိုင်ဖြစ်နေကြတယ်အထင်လွဲကြတာပါတကယ်ကဘုရားကမဟုတ်ဘူးဘုရားကသူတို့ထင်လွဲသလိုမဟုတ်ဘူးမြတ်စွာဘုရားကဘုံကြည့်အောင်လည်းလုံးဝမလုပ်ဘူးအဲနောက်ပြီးတော့ဒီဒုက္ခစရိယအကျင့်နဲ့ကျင့်နေလို့ရှိရင်လည်းပဲဒါ တရားတို့တရားမြင်မရဘူးဆိုတာဘုရားကအတိမှအမြင်မှရသွားတာကိုဒါကြောင့်အဲ့ဒီခုနမှားတဲ့အကျင့်လမ်းစဉ်ကြီးကိုမြတ်စွာဘုရားပြက်ပြက်သားသားသူကစွန့်ခဲ့ဒါကိုသူတို့ကနားမလည်ဘူးအဲ့ဒီအကျင့်ကြီးစွန့်ရကောင်းလားဆိုပြီးတော့သူတို့ကမြတ်စွာဘုရားကိုအပြစ်တင်နေကြထင်လွဲနေကြဒါကြောင့်သူတို့ကမကြိုးစိုးကြဘူးတဲ့ဒါပေမဲ့မြတ်စွာဘုရားရဲ့တကူနဲ့မနေနိုင်နိုင်ရဘူးတဲ့ကြိုးစိုးကြိုးစိုးကြရတယ်ကြိုးစိုးကြပြီမဲ့လို့မြတ်စွာဘုရားကသူတို့ကိုစကားစပြောတယ်မြတ်စွာဘုရား ယဟန်တို့တဲ့လူပဲမြတ်စွာဘုရားယဟန်တို့ပဲခေါ်ပါတယ်တကယ်တော့သူတို့ကလူကြီးပါပဲယဟန်မဟုတ်သေးပါဘူးဒါပေမဲ့ဘာယဟန်တော့ဖြစ်နိုင်လို့ဆိုတော့ယသိယဟန်တော့ဖြစ်ပါတယ်မြတ်စွာဘုရားရဲ့ဗုဒ္ဓသာသနာဝင်ယဟန်တော့မဟုတ်သေးပါဘူးဒါပေမဲ့ယသိယဟန်ဖြစ်တဲ့မြတ်စွာဘုရားကယဟန်တို့လို့တလူခေါ်တယ်ယဟန်တို့ငါဟာတဲ့ပူဇော်ထုကိုခံတိုက်တဲ့မြတ်စွာဘုရားဖြစ်လာပြီရှေးဘုရားရှင်တွေနဲ့အလားတူပုဂ္ဂိုလ်မျိုးဖြစ်လာပြီနောက်ပြီးတော့ငါဟာ သိစရာမှန်သမျှအမှန်တရားတွေကိုကိုယ်တိုင်မှန်မှန်ကန်ကန်သိခဲ့တဲ့ပုဂ္ဂိုလ်လည်းဖြစ်တယ်။အဲဒီလိုမြတ်စွာဘုရားပြောပြ။နောက်ပြီးတော့အဲသင်တို့နားထောင်ညာငါဘုရားဟာသိခြင်းကင်းတဲ့နိဗ္ဗာန်တရားကိုရခဲ့ပြီ။ငါသင်တို့ကိုတွင်တင်မဲ့ဆုံးမမယ်။ငါသင်တို့ကိုတရားဟောပြမယ်။သင်တို့နားထောင်ညာမြတ်စွာဘုရား ငါဖျားသွန်သင်တဲ့အတိုင်းသင်တို့ကျင့်ကြမယ်ဆိုရင်သင်တို့မျောလင့်မှန်းမျောလင့်မှန်းဆထားတဲ့နောက်ဆုံးပန်းတိုင်ဖြစ်တဲ့ရဟတခုယဟနာအဖြစ်နိဗ္ဗာန်ဆိုတာကိုသင်တို့ဒီဘဝမှာပဲကိုယ်တိုင်တွေ့ရှိပြီးတော့ရရှိသွားကြလိမ့်မယ်လို့မြတ်စွာဘုရားဒီလိုပြောတယ်ပြောတဲ့ဟာကိုသူတို့ကမယုံဘူးမယုံဘူးမယုံတဲ့အခါတော့မြတ်စွာဘုရားမြတ်စွာဘုရားရဲ့ သဗ္ဗညုတဉာဏ်ဆိုတာကအကုန်လုံးကိုသူသိတဲ့ဉာဏ်ပေါ့အဲ့ဒီဉာဏ်တစ်ခုတည်းနဲ့မကအဲ့ဒီဉာဏ်တစ်ခုတည်းကသူပိုင်ဆိုင်နေဆိုရင်တော့မြတ်စွာဘုရားရဲ့သာသနာဟာဒီကဘာမှာဒီလောက်ရှည်ကြအောင်ဒီလောက်ထွန်းကားအောင်စွမ်းနိုင်မှာမဟုတ်ဘူးသူ့မှာအင်မတန်ကောင်းတဲ့အကြီးသွေးကောင်းတစ်ခုရှိသေးတယ်မြတ်စွာဘုရားမှာသဗ္ဗညုတဉာဏ်နဲ့မကဘူးဘာလဲဆိုတော့တတ္တဝါတွေကိုအင်မတန်မှတနာတယ်မြတ်စွာဘုရားမဟာကရုဏာတဲ့တာမန်တနာတာမဟုတ်အကြီးအကျယ်ကိုတနာတယ် တတ္တဝါတွေတနာတာကိုအိုးသူတို့မသိလို့ပြောတာပဲအဲငါဘုရားပေါ်မှာထင်လွဲလို့ပြောနေကြတာပဲကဲဒီတော့ငါဘုရားမြတ်စွာဘုရားအဲ့လိုပြောပြပြောပြတဲ့အခါမှာသူတို့ကပြန်လဲပြီးတော့ခြေပဘုရားကိုပြန်ပြီးတော့ပြောတယ်ဘယ်လိုပြောလဲဆိုတော့အဲပြောတဲ့အခါရောက်တော့သူတို့ကဘယ်လိုပြောတော့ဆိုတော့ဘုရားကိုလေးစားစရာပုဂ္ဂိုလ်အနေနဲ့မပြောဘူးဓာန်တူပုဂ္ဂိုလ်အနေနဲ့ပြောတယ်ခောရမလို့လည်းနာမည်ခေါ်တယ်နာမည်ခေါ်တာလည်းမလေးစားဘူးနဲ့ပြောပါတယ်ခောရမလို့အဲအဲ့လိုနာမည်လည်းခေါ်တဲ့ နောက်ပြီးတော့ပါဠိဟောဟာရမှာတော့အာဟုတောလို့ဗမာလိုဆိုတော့ငါရှင်လို့ခေါ်တယ်တဲ့အဲ့ဒီစကလုံးအသုံးလုံးနဲ့လည်းပဲဘုရားကိုခေါ်ခေါ်သုံးလုံးရတယ်တဲ့ပိဿဝေကငါဟုကအဲ့တော့မြတ်စွာဘုရားကသင်တို့တဲ့ငါ့ကိုအဲ့လိုဂေါရမဆိုတဲ့နာမည်လည်းမခေါ်ကြနဲ့ငါရှင်ဆိုတဲ့အသုံးလုံးနဲ့လည်းသုံးလုံးပြီးတော့မခေါ်ကြနဲ့အဲမြတ်စွာဘုရားခုနကသူပြောပြီးတဲ့စကားတွေပြန်ပြောပြပြန်ပြောပြတဲ့အခါတော့ခုနကငါဘုရားဖြစ်ခဲ့ပြီ ငါရှိပြခြင်းနဲ့အတူအလားတူဖြစ်လာပြီငါဟာသိကြမှမမြတရားတွေကိုအကုန်ကိုယ်ပိုင်ဉာဏ်နဲ့မှန်မှန်ကန်ကန်သိကြည့်ပြီးငါသင်တို့ကိုဟောမယ်ငါနိဗ္ဗာန်ကိုရပြီသင်တို့နားထောင်ကြသင်တို့ငါဟောတဲ့အတိုင်းအားထုတ်လို့ရှိရင်ဧကန်ယဟန္တာဖြစ်မယ်လို့နိဗ္ဗာန်ရမယ်လို့မြတ်စွာဘုရားအဲ့ဒီကပြန်ပြောတယ်ပြန်ပြောတဲ့အခါတော့သူတို့ကပြန်လဲခြေပပြန်လဲအဲ့ဒီသွဲကြီးတွေကသူတို့ရဲ့ယင်ထဲမှာသူကထဲဖြစ်နေတာကိုမချိနဲ့တာရှိနေတာဘာမချိနဲ့တာလဲဆိုတော့ ဒီဂေါရမဘုံကြီးအောင်လုပ်တဲ့ပုဂ္ဂိုလ်ပဲဘုံကြီးတဲ့လမ်းစဉ်ကြီးလိုက်သွားပြီးဘုံကြီးအောင်ကြိုးစားနေတာပဲခုနအမတန်မှပြင်းပြင်းထန်ထန်အကျင့်ကလည်းသူဖတ်သွားပြီတရားလုပ်တဲ့အလုပ်ကိုလည်းကောင်းမလုပ်တော့ဘူးဒီလိုစသဖြင့်သူတို့ကမြတ်စွာဘုရားကိုအဲ့လိုပြန်ပြီးတော့သူကပြောပြီးတော့ဆွဆွဲတယ်ဆွဆွဲတယ်ဆိုတာလေခြေပတယ်ပေါ့အပြစ်တင်အပြစ်တင်တဲ့အခါတော့မြတ်စွာဘုရားမဟုတ်ဘူးယဟန်တို့ ငါဟာဘုံကြီးအောင်လုပ်တဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူးကမ္မထခုနစစ်မှန်တဲ့ကမ္မထလုပ်ငန်းကနေငါထွက်လာတဲ့ပုဂ္ဂိုလ်အဲ့ဒီလုပ်ငန်းကိုသွန်းလိုက်တဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူးငါဟာဘုံကြီးအောင်လက်လာပါပေါ်များလို့တဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူးခုနသူပြောပြီးသားစကားလေးကိုခုနပြန်ပြောတယ်အဲ့လိုနေရာချင်းမေဇောစီတွေကသူကသုံးချိန်တိုင်တဲ့မြတ်စွာဘုရားကိုတိုက်ခိုက်မြတ်စွာဘုရားလည်းအမတန်တနာကြီးမားစွာနဲ့မြတ်စွာဘုရားအေးအေးဆေးဆေးအမတန်မှအကျိုးလိုလားတဲ့ ကိုယ့်ရဲ့သာသမီလေးကိုမိခင်ကနေပြီးတော့ဖခင်ကနေပြီးတော့အမတန်အေးမြကြည်လင်တဲ့စိတ်ထားနဲ့မျက်နှာနဲ့စကားနဲ့ပြောသလိုလိုပဲမြတ်စွာဘုရားရှင်စွဝဂီဒီပေါ်မှာကြီးမားသောမဟာကရုဏာနဲ့မြတ်စွာဘုရားအေးအေးဆေးဆေးပြန်ပြီးပြောပြမြတ်စွာဘုရားဘလောက်ပြောပြောသုံးချိန်တိုင်းတိုင်းပြောလဲသူကနားမဝင်လက်မခံလက်မခံတော့မြတ်စွာဘုရားပြန်ပြီးတော့ပြောပြဟုတ်ပြီယဟန်တို့သင်တို့ကငါမိကုန်းတစ်ခုမြင်မယ် သင်တို့ငါဒုက္ခရစရိယကျင့်စဉ်ကသင်တို့ငါဒီလိုတရားတွေရခဲ့ပြီအေးနိဗ္ဗာန်တရားကိုရပြီဘုရားဖြစ်ပြီငါပူဇော်ကံပူဇော်ကိုခံတော့ခံလိုက်တဲ့ပူဇော်ထုကိုခံလိုက်တဲ့ဘုရားဖြစ်ပြီဖြည့်ပြခြင်းနေနဲ့အလားတူဖြစ်ပြီသိတရားမှန်သမျှတရားတွေကိုကိုယ်တိုင်ဆရာမပါပဲနဲ့အမှန်အတိုင်းအမှန်မရှိအမှန်အတိုင်းငါသိပြီလို့သင်တို့ ဘယ်နှခါများပြောဘူးလဲသင်တို့ပြန်စဉ်းစားသမ်းပါတဲ့အဲသူတို့အဲ့လိုမေးလိုက်တဲ့ခါတော့ဟုတ်တယ်သူအသိဝင်သွားတယ်ဩဟုတ်တာပဲသူအဲ့ဒီတော့ကတခါမှမပြောခဲ့ဘူးသူဘလောက်ပြင်းပြင်းပြင်းပြင်းထန်ထန်ရှင်းနေပြီမဲ့လို့သူတခါမှမပြောခဲ့ဘူးအခုသူပြောတာတော့ဧကန်တာသူတကယ်သိလို့ပြောတာဖြစ်မှာပဲစိတ်ထဲမှာသူတို့လေးလေးနက်နက်သူတို့သူတို့ကောင်းတယ်မှာဝင်သွားတယ်အဲဝင်သွားတဲ့အခါတော့သူတို့အဲအမြင်မှန်လို့ရလာတာပေါ့ဩဟုတ်ပြီ ကိုရမသူမှန်တာပြောတာပဲအဲသူတကယ်ရလို့ပြောတာပဲသူယုံကြည်သွားတယ်အဲ့တော့မြတ်စွာဘုရားကမြတ်စွာဘုရားပြောမဲ့စကားကိုသူစိတ်ဝင်စားလာကြပြီမြတ်စွာဘုရားဘာပြောမလဲဘာဟောမလဲဆိုပြီးတော့ငန်းတလင်းလင်းနဲ့ပေါ့လေတဲ့ကာမဂုဏ်ချမ်းသာကိုခံစားတဲ့လမ်းကတလမ်းမိမိခန္ဓာကိုယ်ကိုပင်ပန်းအောင်အားထုတ်တဲ့လမ်းကတလမ်းကာမဂုဏ်ချမ်းသာကိုခံစားတဲ့လမ်းကတော့ဒါဟာအင်မတန်မှရောတဲ့ ပြောတဲ့လမ်းစဉ်ပဲမိမိကိုယ်ကိုပြင်းပြင်းထန်ထန်ပင်ပအောင်ဆင်းရဲအောင်လုပ်တဲ့လမ်းစဉ်ကတော့တင်းလုံးတဲ့လမ်းစဉ်ပဲအဲ့ဒီလမ်းစဉ်တစ်မျိုးထဲမှာနံပါတ်1လမ်းစဉ်ဖြစ်တဲ့ကာမဂုဏ်ချမ်းသာ အမြင်ကောင်းလေးတွေမြင်ပြီးတော့ချမ်းသာနေတယ်ချမ်းသာခံစားနေတယ်အတန်ကောင်းအနံကောင်းအရာသာကောင်းအတွေ့အထိကောင်းဆိုတဲ့ကာမဂုဏ်၅ပါးအာယုန်တရားတွေကိုခံစားပြီးတော့ချမ်းသာမှုရယူတဲ့လမ်းစဉ်ပေါ့အဲအဲ့ဒီလမ်းစဉ် ဒါတော့သူကအင်မတန်မှယုံညံ့နေတဲ့ရှင်တော့ယုံညံ့တဲ့ကိလေသာတွေကိုဖြစ်ပွားစေလို့မို့ယုံညံ့တဲ့လမ်းစဉ်ပဲတဲ့ရွာသူရွာသားတွေဖြစ်တဲ့လမ်းစဉ်ဖြစ်တယ်တဲ့အဲ့ဒီလမ်းစဉ်ကနောက်ပြီးတော့အဲလူအများစုကျင့်တဲ့ပုထုဇဉ်တွေကျင့်တဲ့လမ်းစဉ်ပဲတဲ့အရိယာတွေရဲ့လမ်းစဉ်မဟုတ်ဘူးတဲ့အမတန်မှအကျိုးစီးပွားအစစ်ဖြစ်တဲ့သီလတမာရီပညာတွေကိုရရှိနိုင်တဲ့လမ်းစဉ်လည်းမဟုတ်ဘူးလို့မြတ်စွာဘုရားအဲ့ဒီလမ်းစဉ်တွေကိုလည်းပဲသူကသုံးသပ်ဝေဖန်ပြ နောက်ပြီးတော့မိမိကိုယ်ကိုပင်ပန်းအောင်လုပ်တဲ့လမ်းစဉ်ရှိတယ်အဲ့ဒီလမ်းစဉ်ကတော့တချို့ကကျင့်ကြတာကိုဒီခန္ဓာကိုယ်ကြီးရဲ့မှာကိလေသာတွေຢာကကိလေသာတွေကိလေသာအမျိုးမျိုးတွေဖြစ်တယ်အဲ့ဒီဖြစ်တာတွေကဘာကြောင့်ဖြစ်တာလဲလို့တချို့ကသူတို့ကတွေးပြီးတော့သူတို့ခံယူချက်နဲ့သူတို့ခံယူချက်နဲ့သူတို့သူတို့ပေါ့လေကျင့်ကြတာဘယ်လိုတုံးဆိုတော့ဒီခန္ဓာကိုယ်ပင်ပန်းအောင်လုပ်လို့ရှိရင်တော့ဒီကိလေသာတွေမဖြစ်ဘူးကုန်သွားမှာပဲအဲ့ဒီလို သူတို့ရဲ့ခံယူချက်နဲ့တချို့ကလည်းပဲအမတန်ပူတဲ့အခါမှာမိမိရဲ့လေးဘက်လေးဓာတ်မှာမိဘကြီးတွေမိဘကြီးတွေပြီးဖိုးထားတယ်အဲအမတန်ပူပြင်းတဲ့အချိန်မှာနေရလည်းပဲအမတန်ပူပြင်းတဲ့အချိန်မှာနေရလည်းပူတယ်လေးဘက်လေးဓာတ်ကမိဘကြီးလေးဘုံကလည်းပူတယ်အဲ့ဒီလိုအပူတွေခံလို့ရှိရင်ခန္ဓာကိုယ်ပင်ပန်းပြီးတော့ကိလေသာတွေကုန်သွားလိမ့်မယ်လို့ဒီလိုယူဆပြီးတော့ကျင့်ရတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်အမတန်အေးတဲ့ဆောင်းရာသီမှာရေထဲမှာရေချိုးပြီးတော့ကိလေသာတွေကုန်သွားအောင်ဆိုပြီးတော့လှုပ်တာတွေလည်းရှိတယ်တချို့က အစာငါးတန်ပြီးတော့ကျင့်တာလည်းရှိတယ်တရက်ချနှစ်ရက်ချတစ်ပတ်ချစသည်ပေါ့တရက်နှစ်ရက်ဆက်တိုက်မစားဘဲနဲ့ကျင့်တာတွေလည်းရှိတယ်တချို့ကမြေကြီးပေါ်မှာအိပ်ပြီးတော့ကျင့်တာရှိတယ်တချို့ကခါတဲ့ဆောင်းရောင်းထိုင်ပြီးတော့ကျင့်နေတာရှိတယ်လျောင်းပြီးတော့ကျင့်နေတာရှိတယ်အမျိုးမျိုးပေါ့လေတချို့ကတော့ဒီစူးတွေပေါ်မှာတန်တခြင်းတွေပေါ်မှာအိပ်ပြီးတော့ကျင့်လို့ရှိရင်ကိလေသာတွေကုန်လိမ့်မယ်ဆိုပြီးတော့အဲ့ဒီလိုအယူဆနဲ့ကျင့်ရတဲ့ပုံကိုယ်တွေလည်းရှိတာပေါ့အဲ့ဒီပုံကိုယ်တွေဟာ ပြင်းပြင်းထန်ထန်မိမိကိုယ်ကိုညှင်းဆဲတဲ့အကျင့်ကိုကျင့်နေကြတာပဲတဲ့အဲ့ဒီအကျင့်ဟာလည်းပဲသူကဆင်းရဲယုံညတက်တက်ပဲသူတော်သူမြတ်တွေကျင့်တဲ့အကျင့်မဟုတ်ဘူးတဲ့ဒါအကျိုးစီးပွားနဲ့သီလသမာဓိပညာဆိုတဲ့တကယ်အကျိုးစီးပွားအစစ်နဲ့အစစ်ကိုရရှိနိုင်တဲ့လမ်းစဉ်နဲ့မဟုတ်ဘူးလို့မြတ်စွာဘုရားအဲ့ဒီအကျင့်ကိုလည်းသူကသုံးသပ်ပြပြီးတော့အဲ့ဒီလမ်းစဉ်တွေကိုငါဘုရားလိုက်ခဲ့ပါတယ်ငါမှားတယ်ငါဘုရားကိုယ်တိုင်နဲ့မှားတဲ့လမ်းကိုလိုက်ခဲ့ပါတယ်ဟုတ်တာပေါ့သူဟာ ကာမဂုဏ်ချမ်းသာတွေခံစားရတယ်ဆိုတာသူအသက်ဘယ်အရွယ်မှာတွားအိမ်အောင်ပြုတာလဲဆရာလောင်းက16နှစ်အရွယ်မှာဟုတ်လား16နှစ်အရွယ်မှာဘလောက်ကြာအောင်သူကကာမဂုဏ်ချမ်းသာတွေခံစားရတာတော့နှစ်ပေါင်းဘလောက်ကြာလဲ73နှစ်အသက်ဘယ်အရွယ်မှာသူကတောထွက်တာတော့29နှစ်ဆိုတော့သူ73နှစ်ကြာတာပေါ့အဲ့ဒီ73နှစ်ကြာတဲ့ကာလအတော်အတွင်းမှာသူကာမဂုဏ်ချမ်းသာတွေခံစားတာပေါ့အဲ့ဒီချမ်းသာတွေခံစားပြီးမလို့လဲသူဒီသေးချင်းကင်းတဲ့နေမှာရမှာမရခဲ့ပဲဟို နောက်တစ်ခါဒုက္ခရစရိယသူတောထွက်ပြီးတော့ကျင်းတယ်ဒုက္ခရစရိယအကျင့်6နဲ့ကျင်းတယ်ဒီလိုကျင့်ခဲ့ပြီမဲ့လို့လဲသူသိချင်းကင်းတဲ့နိဗ္ဗာန်တရားဆိုတာသူမရခဲ့ဘူးအဲ့တော့သူကိုယ်တိုင်သူကဒီလမ်းကြီးလျှောက်ခဲ့တာကိုလျှောက်ခဲ့တော့သူကဒီလမ်းကြီးကတကယ်လမ်းမှားပဲဆိုတော့သူကိုယ်တိုင်သူကိုယ်လေးသိထားတာဒါကြောင့်ဒီမိမိကိုယ်ကိုပင်ပန်းအောင်ကျင့်တဲ့အကျင့်နှင်းဆဲတဲ့အကျင့်ဟာလည်းပဲတဲ့ဒါမှားတဲ့လမ်းစဉ်ပဲတဲ့ကျင်းလုံးတဲ့လမ်းစဉ်ပဲတဲ့ဒီတော့ အဲ့ဒီလမ်းစဉ်နှမျိုးကနေလွတ်ပြီးတော့အစွန်းနှစ်ဖက်ဖြစ်တဲ့အဲ့ဒီတင်းလွန်းတဲ့လမ်းစဉ်ရေရော့လွန်းတဲ့လမ်းစဉ်ရေအဲ့ဒီလမ်းစဉ်နှမျိုးကနေပြီးတော့ဈာချပြီးတော့အလဲအလက်လမ်းစဉ်ရှိတယ်တဲ့ငါပြအဲ့ဒီအလဲအလက်လမ်းစဉ်ကိုငါပြလျှောက်ခဲ့လို့မို့ငါပြဒီလိုဘုရားဖြစ်လာတာတဲ့တရားအသိဉာဏ်ကြီးတွေရခဲ့တာတဲ့အဲ့ပါဗျာအဲ့လိုပြောပြအဲ့ဒီအလေလန်းစဉ်ဆိုတာကယောဂီတွေအချိန်ပေါင်းများစွာနားနေရတာပါဘာတရားတွေကိုထင်တော့ ပါရီတော့လေလန်းစဉ်ကမက်ကင်ရှင်းပါတဲ့မက်ကင်ရှင်းပါတဲ့ဘာလန်းစဉ်တော့မက်ကင်ရှင်းပါတဲ့ပြောပြကြတာမဟုတ်မက်ကင်ရှင်းပါပါရီတော့တမ္မာဒိဋ္ဌိဟုတ်ပြီကုန်ပြောနိုင်မှုတော့လိုတယ်ဟုတ်လားမာစီနီးနဲ့တရားအထုတ်ကြတဲ့ယောဂီတွေကတဲ့ပြောကြတာလေဒီကပြောကြတာလေကြားရတာလေသင်ပြန်ပြောပြမဟာစီနီးနဲ့တရားအထုတ်ကြတဲ့ယောဂီတွေက လုပ်ငန်းနဲ့ပတ်သက်လို့တော့သူတို့ကပိုင်ပိုင်နိုင်နိုင်ကြိုးကြိုးစားစားနဲ့တကယ်တရားရှိမှမှုလုပ်ငန်းကိုလုပ်ကြရပါတယ်တဲ့ဟုတ်တယ်စိကံကတော့မာဇီနီးယားတော့ကောင်းတာပဲဟိုမာဇီတဲ့ရောက်နေတော့မာဇီနီးယားကောင်းတယ်ဆိုတော့ကိုယ်မရှင်ကိုရှင်တယ်လို့ဖြစ်နေမှလည်းသိရသေးတယ်တကယ်ကိုကောင်းပါတယ်ဘာဖြစ်လို့လဲဆိုတော့အရှင်၄နာရီမှတော့ပါဈဉ္ဉံလျှောက်မှရမယ် အဲတရားထိုင်ပြီးတော့မှတ်ရမယ်တဏှာကြီးထိုင်မှတ်တဏှာကြီးစဉ်းဉဏ်လျှောက်မှတ်ကျန်တဲ့အချိန်ဒီမှာလည်းပဲအသေးစိတ်အမှုအရာတွေဒါတွေကိုလည်းပဲသူကမလွတ်အောင်ကြိုးစားပြီးမှတ်အိတ်နေတဲ့အချိန်မှတော့ကျန်ချင်းနေမှတ်ရမယ်ဆိုတော့သူကယောဂီမှာအမြဲအလုပ်ရှိနေတာကိုယောဂီဆိုတာလည်းပဲအလုပ်နဲ့မပြတ်အောင်ဘာအလုပ်လဲယောဂီရဲ့အလုပ်ကတလုပ်တည်းပဲရှိတယ်ယောဂီရဲ့အလုပ်ကဘာလဲယောဂီရဲ့အလုပ်တလုပ်ကဘာတော့ယောဂီတို့ ပေါ်လာသမျှအာယုံကိုမလွတ်တမ်းရှုမှတ်ဖို့ဆိုတဲ့အလုတ်တလုတ်ထဲပဲရှိအဲ့ဒီအလုတ်တလုတ်ကိုသာယောဂီကဆရာတောင်းကြည့်ပြအောင်လုပ်နေတောင်းကြည့်ပြလို့ရှိရင်ဖြင့်ယောဂီလိုချင်တဲ့တရားဥတရားမြတ်တွေရမှာအဲ့ဒီတောင်းမကြည့်ပြရင်တော့မကြည့်ပြတဲ့လောက်မရတာပေါ့လေကြည့်ပြရင်ကြည့်ပြတဲ့လောက်ရမှာဒီတော့အဲ့ဒီဟိုမြတ်စွာဘုရားရဲ့ဒေသနာနည်းအရပါပဲလေမာသီဆရာတော်ဘုရားကြီးကဗမာလိုသိအောင်ဆိုပြီးတော့ဗမာပရိသတ်တွေကိုပြောပြထားတာညွှန်ပြထားတာ အဲ့ဒီနည်းအတိုင်းရှုမှတ်ကြတယ်ဆိုတော့သူကအဲ့ချိန်မှာတော့အကျန်ချိန်လေးမှတ်ကြရတယ်အဲ့တော့သူကလုပ်ငန်းစဉ်မှာတော့မလစ်လိုက်အောင်သူကညွန်ပြထားတာပဲကိုကမှတ်နိုင်ရင်မှတ်မမှတ်နိုင်ရင်မမှတ်နိုင်တဲ့ဟာရှိချင်းရှိမှာပဲဒါပေမဲ့မာသီဆရာတော်ဘုရားကြီးကတော့ဘုရားရဲ့အလိုတော်ချညွန်ပြထားတာတကယ်လည်းယောဂီတွေကြိုးစားကြရတာကိုအဲ့လိုကြိုးစားရတယ်ဆိုတော့မဟာသီကြီးကတဲ့ဟိုတကယ်လက်တွေ့မှာဆိုရင်တော့တကယ်အလုပ်ရဆုံးပဲတဲ့တချို့နည်းတွေကတော့အဲ့လိုမဟုတ်ဘူးတဲ့ တရားနာခြင်းနာလိုက်တယ်တရားထိုင်ခြင်းထိုင်လိုက်တယ်ဈဉ္ညာလျှောက်ဆိုတာမရှိဘူးစကားဝိုင်းပြောနိုင်တယ်အဲဟိုကြည့်ကြည့်ကြည့်ဟိုငယ်ကြီးငယ်နဲ့ငေးနိုင်တယ်အမှတ်တွေလွတ်နိုင်တယ်စသဖြင့်ရှိတဲ့အဲ့တော့အဲ့လိုနည်းတွေနဲ့နှိုင်းရှင်တဲ့အခါမှာမဟာစီနီးကလုပ်ငန်းပိုင်းဆိုင်ရာမှာတော့တကယ်စိစက်ပြီးတော့တကယ်ကိုတင်းကျပ်တယ်တကယ်ကိုသူကတိကျတယ်ပေါ့လေအဲ့ဒီလိုဝေဖန်ရတာလေးကြားရတယ်ဒါပေမဲ့မဟာစီမှာအားနည်းချက်တခုရှိတယ်တဲ့ဒီပုဂ္ဂိုလ်တွေနဲ့ဘေးက ဟိုကမ္မထန်နည်းတွေနဲ့နှိုင်းရှင်ကြည့်တဲ့အခါမှာတချို့သောပုဂ္ဂိုလ်ရအာဘုံအာရသန္တာနဲ့သိပြောနိုင်တာပဲတဲ့အဲဘာကြောင့်ပြောမလဲမဂ္ဂင်7ပါးအကြောင်းပြောမလားအဲပဋိစ္စသမုပ္ပါအကြောင်းပြောမလားစဝိုင်းကြီးလှဲ့မလားစသဖြင့်ပေါ့လေဒါမျိုးတွေသူကအာဘုံအာရသန္တာနဲ့သိပြောနိုင်တာပဲတဲ့မဟာစီယောဂီတွေကတော့အင်းတတိပဌာန်ရှုမှတ်တာပြောတယ်တတိပဌာန်၄ပါးကဘာတွေလဲဒီလိုမင်းနှုတ်ကညွန့်နေကြတယ်တဲ့ပိုင်ပိုင်နိုင်နိုင်ရဲရဲတင်းတင်းနဲ့မပြောနိုင်ကြဘူးတဲ့ အဲအဲ့ဒီဝိပန္နံလေးကလည်းဟုတ်တယ်လို့လို့လေးတော့ရှိတာပေါ့အဲ့တော့အဲ့ဒီဟာလေးကမဟုတ်အောင်ကြိုးစားရမှာပေါ့အဲ့တော့ကိုအားထုတ်တဲ့တတိပဋ္ဌာန်လေးပါးကဘာတွေဘယ်လိုအဓိပ္ပာယ်ရှိတယ်ဘယ်လိုမှတ်ရတယ်ဒါတွေပိုင်ပိုင်နိုင်နိုင်လေ့လာထားဝင်လို့တယ်နောက်ပြီးတော့အခုယောဂီတို့အခါပေါင်းများစွာနာထားတာပါလေဒီမဲ့ခင်ရှင်ပါဆိုတော့ဟိုတရားဟောတဲ့ပုဂ္ဂိုလ်ကလည်းဟောဒီတရားဟောတဲ့ပုဂ္ဂိုလ်ကလည်းဟောနေအခါပေါင်းများစွာကြားရပါတယ်ကြားရတယ်ဆိုတော့အဲ့ဒီမဲ့ခင်ရှင်ပါဆိုတာကတော့ ပိုင်မိုင်းသိထားဖို့လိုတယ်မာသီယောဂီတို့ချွတ်တောင်ယောဂီတို့အဲ့တော့မက်ကင်ရှင်းပါးတွေကဘာတွေလို့ဆိုလို့ရှိရင်ပိုင်မိုင်းနိုင်နိုင်ရဲရဲတင်းတင်းနဲ့ကိုပြောနိုင်ရမယ်အဲပိုင်မိုင်းနိုင်နိုင်ရဲရဲတင်းတင်းနဲ့ရွတ်တော့မရှိဘဲနဲ့ပေါ့နမောတတ္တကိုရဲတင်းတင်းရွတ်ပြနိုင်တယ်လို့ပေါ့အဲ့ဒီတော့မက်ကင်ရှင်းပါးကဘာတွေလဲဆိုလို့ရှိရင်သိအောင်သိချာကြိုးစားပြီးတော့ပိုင်အောင်မှတ်ထားရပါဇက်တဲ့ရအောင်လည်းမပြီးဘူးနှလုံးသားလည်းရအောင်လည်းကြိုးစားကြ မကင်ရှင်ပါနှလုံးသားရဲ့ကြောင့်မှအာကုရတာပါဇာထဲမှာရှိတဲ့အဲခုနကမကင်ရှင်ပါပဲဖြစ်ဖြစ်သစ္စာလေးပါပဲဖြစ်ဖြစ်ပฏิသတ္တမုပ္ပါစဝိုင်းကြီးပဲဖြစ်ဖြစ်ပါဇာထဲမှာရှိတာကတော့အသိအာမကုရဘူးနှလုံးသားရဲ့ရှိမှအာကုရကဲဒီတော့ပါဇာထဲတော့နံပါတ်1မဟာသီရိယပါဇာထဲမှာအားနေတဲ့အဲကြောင့်မဟာသီရိယအားနေချက်လေးမရှိအောင်ကြိုးစားထားရမှာပေါ့ရွှေတောင်ငုံယောဂီတွေတူတူပါပဲမဟာသီယောဂီတွေကမကင်ရှင်ပါနံပါတ်1ပါတော့ သမ္မာဒိဋ္ဌိတဲ့နံပါတ်2ကသမ္မာသင်္ကပ္ပတဲ့ယောဂီတွေပြောတာပဲလိုက်ပြောမယ်နော်နံပါတ်3ကသမ္မာသမ္မာဝါစာတဲ့ဟုတ်ပြီနံပါတ်4ကသမ္မာကမ္မန္တာတဲ့ဟုတ်ပြီဟောနံပါတ်5သမ္မာအာဇီဝဟုတ်ပြီသုံးခုကျန်သေးတယ်သမ္မာဝါယာမတဲ့ဟုတ်ပြီဩနံပါတ်9ကသမ္မာတတိရဲ့ နံပါတ်8ကတမ္မာတမာတိဟုတ်ပြီဆရာတော်ဘုရားကြီးကသူကကြားဖို့ပြောအောင်မပေါ့နော်ယောဂီတွေကနည်းနည်းအသားရပြောလိုက်တဲ့အခါတော့ပြင်းနေသွားလားမသိဘူးတချို့ယောဂီတွေကငြိုင်ငြိုင်ငိုက်နေလားတမ်းမြတ်တမ်းနေလားမသိချို့ကတော့တမ်းမှန်တော့ကြားတယ်ပြင်းနေမှာပေါ့လေတရားအသားတွေရလျှောက်ပြောနေတော့ပြင်းနေပြင်းတော့မှာပေါ့ဆရာတော်ဘုရားကြီးကဒီနေ့မနေ့ခင်သူအမင်းရှိတယ်တရားဟောဖို့ပါပဲ အမိန့်ကြည့်တဲ့အခါမှာဘာရရဟောမှလဲတဲ့သူကမေးတယ်သူကနည်းနည်းလေးလမ်းကြောင်းပေးပါတယ်ဆရာတော်ကြီးကအင်းဒီနေ့ဝါစုလာပြည့်နေ့ဆိုတော့တဲ့ဓမ္မစကြာတရားဥပဒေပါတယ်ဟောမယ်ဆိုရင်ဖြစ်တာပါပဲတဲ့အဲ့လိုလေးလမ်းကြောင်းပေးတယ်လမ်းကြောင်းပြီးတော့ဓမ္မစကြာတရားဥကလည်းဖြစ်တယ်တရားဥကလည်းဖြစ်တယ်သူ့ရဲ့ဝါစုလာပြည့်နေ့မှာဟိုသူ့ရဲ့ဘုရားနဲ့ပတ်သက်ပြီးထူးခြားတာရှိတယ်မဟုတ်လားယောဂီတို့ပါရော ပဋိသင်္ဍနေတယ်ဆိုတာလည်းဒီဘာသူလာခြင်းနေလို့ပြောကြတယ်မဟုတ်လားပဋိသင်္ဍနေတယ်နောက်ပြီးတော့ဟောတော်ထွက်တဲ့ဟုတ်တယ်ဘုရားလောင်းကဒီနေ့မှပဲတော်ထွက်တဲ့နောက်ပြီးတော့ဓမ္မစကြာတန်တီတော်ထွက်ဓမ္မစကြာတရားဟောတော့လေဒီနေ့ပဲဆိုတော့ဒီနေ့ကနည်းနည်းလေးထူးနေဦးလားထူးနေတယ်ဆိုတော့ဆရာတော်ကြီးကအင်းဓမ္မစကြာနေ့ဆိုတော့ဓမ္မစကြာတရားဟောရင်လည်းအစဉ်ပြေတာပါပဲတဲ့သူအဲ့လိုပြောလိုက်အဲ့လိုပြောတဲ့အခါတော့ သူပြန်လာသည်ဒီတရားကဟောရမလားမဟောရမလားဟိုဒီရောသိပြီးတော့မကြိုးစားဘူးပေါ့လေမကြိုးစားမနဲ့ဒီတိုင်းပဲဖြစ်ထားပါတယ်တည်တည်ချာချာမခေါ်ရမယ်ဆိုတာမသိရသေးတော့အဲ့တော့သူကဓမ္မစကြာဟောမလို့စိတ်ကူးထားပါတော့ခင်ဗျာဒီလိုပြောတဲ့အခါတော့ဓမ္မစကြာဘလို့နည်းဟောမှာလဲတဲ့ဆရာတော်ရမေးတယ်သုံးပိုင်းပါဥရမိကဒီဒီဓမ္မယုံကြီးမှာတရားဟောဘူးလားတက္ကမမဟုတ်ဘူးခင်ဗျာ နင်းနဲ့ဒီလိုဆိုရင်တော့ဟောရတယ်ဒီတခါကိုကအစာဥဆုံးဟောဘူးတာလည်းဖြစ်တယ်တရားဥဆိုတဲ့မြတ်စွာဘုရားဟောတဲ့တရားဥလည်းဟုတ်တယ်အဲအဲ့ဒီတရားဟောတာပေါ့လေဓမ္မစကြာတရားဘယ်လိုဟောမှာလဲတဲ့ဆရာကြီးကမေးတယ်မေးတဲ့ကောင်တော့သူကအရင်နှစ်ကသူကဓမ္မစကြာအကြောင်းဒီချိန်မှာသူဟောထားတယ်အစာဥတုထုတ်ဖို့လည်းစူးစမ်းကြည့်တဲ့အခါမှာအဲ့ဒီတရားကိုလည်းဖတ်ဖူးတယ်ဖတ်ဖူးတဲ့ကောင်တော့ဆရာတော်ကြီးရဲ့ရှင်းပြချက်တွေကလေးနဲ့တာပေါ့လေသူက ကိုဓမ္မစကြာအကြောင်းရှင်းပြတာဘယ်လိုဟောမှလဲလို့တော့ပြီးတော့အဲ့ဒါလေးတော့သတိရပါတယ်ဒါပေမဲ့မဟာသီဆရာတော်ဘုရားကြီးဟောတာတဲ့ဓမ္မစကြာတရားစာအုပ်ကြည့်ပြီးတတိတော့ဟောမယ်ခင်ဗျာဒါပေမဲ့မူရင်းကသူကဝိနည်းမဟာဝါမှာပါတာကိုဝိနည်းမဟာဝါမှာပါတယ်ဆိုတော့ဝိနည်းမဟာဝါမှာလည်းကြည့်ရတာပေါ့ကြည့်ပြီးတော့မဟာသီဆရာတော်ကြီးဟောထားတဲ့ဓမ္မစကြာသူကအကျယ်ကြီးဆိုတာအထူးကြီးဆိုတာလည်းသူသိထားတာကိုဆရာတော်ကြီးက စာမျက်နှာရှိတယ်ဘယ်လောက်ရှိလို့လဲမာဒီကာရီရဲ့90ချတရားလေ495မျက်နှာဆိုတော့စာမျက်နှာ900နီးပါးရှိတာပေါ့900နီးပါးရှိတဲ့စာမျက်နှာအများကြီးရှိနေတဲ့ဒီစာအုပ်ထဲမှာဓမ္မစကြာအကြောင်းအကျယ်ကြီးဆရာတော်ကြီးဟောထားတာကိုဟောထားတယ်ဆိုအဲ့ဒီစာအုပ်ကြည့်ပြီးတော့အဲ့တော့စာအဲ့စာအုပ်ကြည့်ပြီးတော့လေဆရာတော်ကြီးဘယ်လိုနည်းနဲ့ဟောမှာတော့နဲ့အကျယ်ကြီးဆိုတဲ့အဓိပ္ပာယ်ပေါ့လေလောက်အများကြီးကိုဒီအချိန်လေးနဲ့ဘယ်လိုလုပ်ဟောမှာတော့နဲ့သူကအဲ့ဒီက လူရင်းအချုပ်လောက်ပဲပေါ့မပေါ့လေဒီလိုဆက်တဲ့အခါသူကဓမ္မစကြာအကြောင်းကိုဆရာတော်ရဲ့သူကသူ့စိတ်ထဲမှာသိပြီးတော့ခရင်တွေ့ပြီးတော့သိသဘောကျတာကိုသူကဓမ္မစကြာအကြောင်းပါဠိတော်အထာဂရာတရားဖွင့်ထားတာသိကောင်းတာပဲတဲ့သူအရင်ကလည်းဟောဥပါတယ်ဆရာတော်ကြီးဟောတာအင်းအဲ့ဒါလေးတွေထည့်ပြောနိုင်လည်းကောင်းတာပဲတဲ့ထည့်ပြောနိုင်လည်းကောင်းတာပဲတဲ့သူကဓမ္မစက္ကဆိုတဲ့အသေးပဲလေးကိုသူကအဖွင့်တိုင်းပြောပြတယ်အဲဆုံးဝိုင်းမှာပဲပြောပြပါတယ် ပါဠိတွေတော့မရွတ်တော့ဘူးနော်ပฏิပဌာန်အစရှိတဲ့တရားဟာတဲ့အစင်မပြတ်ဆက်ဆက်ပြီးတော့ဖြစ်တတ်လို့တဲ့ဘီးတပွဲလဲဆိုလဲတတ်တဲ့ဆက်ဘီးတပွဲပေါ့ဘီးတပွဲဖြစ်တတ်လို့မို့အဲ့ဒီတရားတွေကိုဓမ္မသက်ကလို့ခေါ်ပါတယ်အဲ့ဒီအခွင့်အရေးကိုဆရာတော်ကြီးကပါဠိတွေကျွတ်ပြတယ်တနည်းအားဖြင့်ဖွင့်ထားတာရှိပါသေးတယ်တဲ့သတ္တာတိဣန္ဒြိယဓမ္မောဟောသတ္တာတတ္တိဣန္ဒြိယတိဓမ္မော ဩတနထေနဓမ္မစက္ကံတဲ့သူကအဲ့ဒီပါဠိရဲ့ရွတ်ပြတတ္တာအစရှိတဲ့တတ္တိန္ဒြေအစရှိတဲ့တရားတွေအစင်မပြတ်ဆက်ဆက်ပြီးတော့လေသက်ဖြစ်တတ်လို့မို့တဲ့ဒါတွေကိုလည်းပဲဓမ္မစကြာလို့ခေါ်ပါတယ်တဲ့နောက်ပြီးတော့ဒီဓမ္မစကြာတရားဓမ္မစက္ကလို့ခေါ်တဲ့အဲ့ဒီတရားတွေဟာဘုရားသာသနာတော်မပွင့်ရင်ကဘလို့ရှင်နေရှိနေတယ် ဒီတရားဒီတရားဆက်စက်ကြာကြီးမလဲခင်ကတရားစက်ကြာကြီးလဲပြီးတဲ့နောက်ပိုင်းမှာဘလို့ရှင်နေတွေပြောင်းလဲသွားတယ်ဘလို့ရှင်နေတွေရှိလာတယ်ဒါလေးတွေထည့်ပြောရင်လည်းကောင်းတာပဲတဲ့ဆရာတော်ကြီးအဲ့ဒါလေးကိုအကျေတွင်းသူကတော့ရှင်းပြဖြေချင်တာပေါ့ရှင်းပြဖို့အမိန့်ရှိပါတယ်အမတန်မှလည်းလေးနေတယ်အမတန်မှလည်းကောင်းပါတယ်ယောဂီတွေအမတန်မှလည်းပဲသူကကိုယ့်ရဲ့လုပ်ငန်းစဉ်နဲ့အဝင်ခွင့်ရဖြစ်အဲ့ဒီဓမ္မစကြာဆရာတော်ကြီးရှင်းပြထားတဲ့အဓိပ္ပာယ်တွေအဲ့ဒီဓမ္မစကြာရဲ့ အဓိပ္ပာယ်လေးတွေအမှန်တန်ကောင်းတယ်နောက်ပြီးတော့သူကပြောလိုက်သေးတယ်အင်းနဲ့ဓမ္မစကြာအကြောင်းနဲ့ဟောပြောနေဖို့မလိုပါဘူးတဲ့ကိုစာရီလည်းဖတ်ထားတာပဲလေစာရီလည်းရေးတာပဲလေသူကအဲ့လိုပြောလိုက်ပြီးတော့သူကနောက်မှကျတော့ရှင်းလိုက်ပါတယ်ရှင်းလိုက်တော့သူကအဲ့ဒါကိုအကျေတွင်းပြောသိခြင်းတဲ့သဘောပါပဲတရားရှုမှတ်နေတဲ့ပုဂ္ဂိုလ်ရဲ့အတွက်ကိုယ်လုပ်ငန်းစဉ်နဲ့ပတ်သက်တဲ့စကားလေးကြားရပြီဆိုလို့ရှိရင်အားရတယ်ကျေနပ်စိတ်ထဲမှာအမတန်မှလည်းအားရှိသွားတယ် ဟာမှန်တာပဲဘုရားဟောတဲ့စကားတွေကသိမှန်တာပဲဘုရားဟောတဲ့စကားအတိုင်းနဲ့ငါငါတွေ့နေရတယ်ငါမြင်နေရငါသိနေရတယ်ဒီထဲမှာအာရချေနဲ့အဲ့တော့ဓမ္မစကြာဆိုတာကခုနကမဂ္ဂင်၈ပါးဆိုတာလည်းအဲ့ဒီထဲမှာပါလာပါပဲခုနကတတိပဋ္ဌာန်အစရှိတဲ့တရားတွေဆိုတဲ့ညမှာတတိပဋ္ဌာန်နေသမပဋ္ဌာန်နေမဂ္ဂင်နေဣန္ဒြေနေဘူရိပုဇ္ဇင်နေမဂ္ဂင်နေအဲ့ဒီခုနက ဗောဓိပက္ခိယ139ပါးဆိုတာရှိပါတယ်အဲ့ဒီဗောဓိပက္ခိယ139ပါးဟာအစင်မပြတ်ဆက်ဆက်ပြီးတော့လေပတ်နေလို့ရှိရင်ဒါဓမ္မစကြာပါပဲတဲ့တရားဆက်ပြီးလဲနေတာပါပဲဒီလိုယောဂီယုတ္တနာမှာခုနမက်ခင်၈ပါးပဲပြောကြလို့ဘုရားပြောတဲ့အလေလန်းစဉ်မက်ခင်၈ပါးပဲပြောကြလို့မက်ခင်၈ပါးပြောပြောတတိပဋ္ဌာန်၄ပါးပဲပြောပြောသမ္မပဒံ၄ပါးပဲပြောပြောတတ္တာအစရှိတဲ့ဣန္ဒြေ၅ပါးဘူ၅ပါး ကိုယ်စဉ်ခုနှစ်ပါးမဂ္ဂင်ရှိမှာဘာပဲပြောပြောတူတူပါပဲအတူတူပါပဲဆိုတာဒီလိုတရုပ်သဘောအနေနဲ့တော့ကွဲနေတာပေါ့လေမဂ္ဂင်ရှိပါပြောလိုက်လို့ရှိရင်ခုနသတိပဋ္ဌာန်၄ပါးသမပဋ္ဌာန်၄ပါးအဲ့ဒီမှာအကျုံးဝင်သွားတာပါပဲဒါကြောင့်မဂ္ဂင်ရှိပါပြောကြည့်ကြတယ်မဂ္ဂင်ရှိပါဆိုတာခုနကသိသွားပြီသိသွားပြီဆိုတော့မဂ္ဂင်ရှိပါကအဲ့ဒီရှိပါကိုအုပ်စုဘယ်နှစုခွဲလို့ရတယ်လို့ကြားလို့ကြတာသိတာရနော်သူတို့ဘုဒ္ဓရှိပြီးသားပြောနေရင်မောလို့မရှိမနေပြပါတယ်ဘာတွေတော့ပြောပါဦး ရှေ့ကပြောကြတယ်နော်ဗာမဲ့ခင်ဗာမဲ့ခင်ဗာမဲ့ခင်နဲ့သီလမဲ့ခင်နဲ့နောက်ပြီးတော့သမာဓိမဲ့ခင်နဲ့နောက်ပြီးတော့ပညာမဲ့ခင်နဲ့ရှေ့ကပုဂ္ဂိုလ်တွေကပြောတယ်နောက်ကပုဂ္ဂိုလ်တွေပြောတာမကြားလို့နဲ့ပြပါတယ်ပြန်ပြောပါဦးမဲ့ခင်ဘယ်နှပါတော့အုပ်စု၃ပါးလေသီလမဲ့ခင်အုပ်စုသမာဓိမဲ့ခင်အုပ်စုဟောအုပ်စု၃မျိုးရှိတယ် ခုနမဲ့ခင်7ပါးတဲ့ကဘယ်ဟာတွေကသီလမဲ့ခင်တွေလဲဘယ်ဟာတွေကသမာဓိမဲ့ခင်တွေလဲဘယ်ဟာတွေကပညာမဲ့ခင်တွေလဲဒါလည်းပြည်ကြီးသားတွေဖြစ်မှာပါကဲသီလမဲ့ခင်ပြောပါအောင်ဘယ်ဟာတွေကတော့ဟောပြောတယ်မသိသေးတဲ့ပုဂ္ဂိုလ်လည်းသိချာမှတ်ထားကြနော်သမာဓိမဲ့ခင်၃ပါးကသူတို့ပြောတယ်သမ္မာဝါစာတဲ့သမ္မာကမ္မန္တတဲ့သမ္မာအာဇီဝတဲ့ဟောပြန်ပြောပါဦးပါဠိလိုသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝတဲ့ဟုတ်ပြီ ဒီတော့ကိုကငါတန်တန်မှာအဲ့ဒီခုနသီလမကင်သုံးပါရှိသလားဆိုနံပါတ်1ကြည့်ရမလို့နံပါတ်1ကြည့်ရဟောငါတန်တန်မှာရှိရင်ဩငါသီလမကင်ပြည့်စုံနေတဲ့ပုဂ္ဂိုလ်ပဲ